ကျေးဇူးရှင်မဟာဗောဓိမင်းဆရာတော်ဘုရားကြီးမတ္တလူသာသနာပြုစခန်း၌အပတ်စဉ်နှင့်စခန်းသိန်းရဲ့9ရက်10လ69ခုနှစ်တွင်ဟောကြားတော်မူသောဉာဏ်ရှင်တရားတော် ကိုဒီလာရဲ့အကျိုးလာဒီတော့ကံတို့ကိုလောကိုနေရဟင်ဒီဘာဖြစ်လို့ရတဲ့ကတင်ညာတို့ကိုအကြာကြီးမနေကြလို့လို့ဒီတရားရှိတော့ဒီမှာတတ်တဲ့ဝိညာဉ်တွေကပြည့်စုံတယ်လို့ပြည့်အောင်ထုတ်ရမှာလို့ပြောတယ်မမပါဘူးဒီနာပညာရဲ့ဟုတ်ကလားဟောပါဒီမလေးကြီးဒီမလေးကြီးဒီရတော့ဒီပညာရဲ့မှာတရားကျင့်ပြင်းပြင်းနဲ့မလို့ သူ့ဝိညာဉ်ကိုသူ့ပုဂ္ဂိုလ်တော်နဲ့ညီသူဟာဒီကိုသိပြီးတော့ကိုယ်ကကျွေးမှာလို့ရ။ဒီမှာအလားတူတော့ဒီအတူတူဟိဟိရနေတော့ဒီမှာပြင်းတဲ့ဒီမှာပြင်းတဲ့ဟာမျိုးဒီကျမ်းမှာဒီမှာရေရရှိလို့ဉာဏ်နဲ့ကတော့ပြန်မလို့ဒီတော့ဒီကံကြီးရော ဒီလိုအမှန်တော့တတ်မိရတာကိုသင်္ကြာဖျောင်းမိပြီးတတ်မှာဘယ်ကိုဒီပြေရောက်ကြတယ်ဒီပြေရောက်ရင်ဒီလိုအမှန်တော့သင်္ကြာအဲဒီကြောင့်မှလူငါရှိနေတဲ့ကိုယ်ကိုဒီကံလုံးရရင်ဒီပြေမရှိပါဘူးဗျာမိတယ်ဒီဒီဘရုံရဟန်းကြီးကပြီးကြပြီရောအမှန်တော့ဘယ်မှရှိတယ်ဘယ်ပါလာရည်ဒီအဲမတော်လည်းလုပ်မှမလို့အရင်က ဒီတော့ဒီသာမီးရလို့ဒီအနန္တဘုက္ခတာကိုဒီဒီအနန္တရလည်းဟိုသာမီးဘုက္ခတာကတိုင်ဒီပါရင်တရားစုကပ်ကောက်ချက်ဟုတ်ပြာဒီမာနယာကြီးမျိုးတွေဒီပုံမှာယခုဖြစ်နေပြီအကျိုးရရ။ဒါဒီကတော့ဒီအနာဂတ်နဲ့လောကီဒီဒီမှာဖြစ်။ဒီဒီခပ်ပြရအောင်ဒီဒီတော့ဒီနေရာလောက်ကြတော့ချက်ပြီးရော ဒီအရင်ကဒီမှာဥပဒကာကြီးရှိတယ်ဒီကကိုယ်ဥပဒကာကြီးပြည့်ပြီးကြောင်းဒီလိုတွေအေးဒီလိုတကားတာကောင်းတော့ဒီကြောင်းလေးဆောင်တော့ပြန်လာလိုက်တော့ဒီရာဒီဒီမှာပြည့်ရဲ့ဒီမှာဥပဒကာမှာဒီကိုရှိတယ်ဒီကဒီလိုအကြောင်းအေးဒီလိုတော့ပြတာကောင်းတော့ဒါနဲ့ရတော်နေရရောက်တိုင်းရောက်တိုင်းအေးဒီအနန္တဒုက္ခဒီအနန္တလေးရောက်အေးအဘိဓမ္မာဒုက္ခရောက်တယ် ပြောလို့ပြောတာမျိုးကိုဘုရားကမတတ်ပါဘူး။ဒီတော့မဟုတ်တယ်ငါ့ကိုမင်းမင်းလေးကိစ္စမတော်ပါဘူးလေ။ဓမ္မတော်တတ်သိရလို့ပြောတာလေ။ပါဠိလိုဓမ္မတော်တော်လေ။ဓမ္မလိုကိုတရားကြည့်လို့လို့ဆိုလို့ဓမ္မဓမ္မတော်တရားအားတော်တာဒီလိုဒီလိုလောကီမှာတော့ ဆက်ရင်းရဲ့ဒီမှာလေးကိုဒီလိုကြည့်တယ်ဆိုတော့မောင်ကြီးပြရရရရရတယ်။မောင်ကြီးပြရမောင်ကြီးမှာဦးကြီးကလေးပေါ်လာပါရတယ်။ဦးကြီးပေါ်လာရတာဒီနာမည်လာပေါ်လို့ပြနေလို့ပြောလို့ရတယ်။ဒီလိုလူရှိနေတဲ့ညာဖြစ်ဟာဒီညာဒီညာဒီဥဒေစိတ်တွေတော့တော်တော်ကြီးပြောတာလေ။ဟုတ်ပြီ။ဒီညာကြာဒီတိုင်းမှာ ပြီးတော့ဒီကြောက်ကိုအပြီးပြီးပါဘူးသဒ္ဒါဝင်တူသမာဓိတာပြည့်ရလို့လာရတရားဟုတ်ကလားသဒ္ဒါဝင်ဉာဏ်ရှင်မြတ်တဲ့ပြည့်ကြောင်းကိုပြောကြမှာပေါ့ဟုတ်ကလားဉာဏ်ရှင်မြတ်တဲ့ပြည့်ဖြစ်ပေါ်လာပြီဒါကိုဟောတာပါဟုတ်ကလားဒီမှာဒီမှာလေဒီမှာကိုယောဂီ ဟောတူဒီလို့တိတ်တယ်ရကြရင်လည်းအဲ့ဒီမှာငြင်းတင်တာတင်ပြီးလို့ဒီဒီမှာဒီလိုတော့ကိုယ်ညာကိုယ်ကိုယ်ပြင်ချင်ရတယ်ဘာပါဘာလို့ဒီလိုဒီလိုဒီအောင်ဒီပေါ်ကြလို့ဖြစ်နေငါတူတူနဲ့ကြိုက်တယ်ငါတို့ဒီလောက်ပဲဟုတ်ကဲ့ဒီငါတို့ဒီတိဒီတိကိုကြိုက်တယ်ငါတို့ဒီလောက်ပဲငါတို့ဒီတိဒီတိငါတို့ဒီလောက်ပဲဒီလိုကိုယ်ညာကိုယ် ဒီဒီရောက်ပြောတာလေးနဲ့မိမိတို့ကိုယ်တိုင်လေးနဲ့ခြေတိုက်ကိုပြောတာအဲ့ဒါညာကနာတယ်လို့ပြောတာဒီကမဟာသီမရငြိမ်းပြီးနာပြီးဒုက္ခပေါင်းပြီးဖြစ်ကိုယ်ဒီကဒီကနာပြီးဒုက္ခပေါင်းပြီးဖြစ်ကိုယ်ဟင်ဒီဝိဇ္ဇာတာကလေးကိုအပေါင်းကြီးနဲ့ယဉ်ကျေးတာတရားဒီကမဟာသီမရကြတော့ဉာဏ်ဉာဏ် အင်းအင်းရှိတယ်ဟုတ်ကဲ့အင်းအင်းရောဒီပတ်အရှုခိုင်းတယ်ဒီကြာလေးတော်ရဒီရဲ့ကြာလေးတော်ရဒီတမ်းမိုက်ပြီးဒီဒီကံတဲ့ဒီရောအဲ့ဒါတည်းမမင်းချောင်းတရားတော့ဒီလိုမျိုးဒီမှာဒီလိုထားဒီတော့ဒါမှမဟုတ်လို့ဖြစ်နေတော့ ဒီကံကြီးကိုခုတ်ပြီးအဲဒီလူရမ်းလာတဲ့ဒီကံကြီးကိုချွေးနေတယ်အဲ့လိုဒီဒီအဲ့လိုဒီကိုမျိုးရင်းဒီလိုပြောရတယ်ပုဂ္ဂလာကဒီပုဂ္ဂိုလ်ကြတော့လေသူရှုမှတ်နေတယ်သူရှုမှတ်နေတာတော့ဒီညာကတေဒီအတွေ့လက်ခံကြမှာသိတဲ့ ဝိလိတုံးကြီးနဲ့ပြည့်တဲ့ဒီမှာတန်ရှောတာဒီပါရတဲ့ဘာဖြစ်လဲဒီမှာတန်တန်ချောင်းပြည့်လာမဘူးဆိုတော့ဟုတ်ကလားအဲ့ဒီဘယ်လိုကြောင့်တတ်နိုင်လဲဒီဒီဒီပြန်ပြန်ကြောင့်ဒီလိုဒီလိုနေတာလည်းဒါဒီလိုခရီးမကောင်းပါဘူးဟုတ်ကလားတော်ရင်ကြတယ်ဒီခရီးမကောင်းဘူးဆိုတော့တော်ရဲဒီလိုဒီလိုဒီလို အဲ့ဒါလည်းမြင်ပြီးနာရီနဲ့တော့ပြောလို့ဆိုတရားဟုတ်ကလားမဟုတ်မမဘူးကြတော့ဒီကြီးကြီးအသာသူလုထားတဲ့ပုဂ္ဂိုလ်ကသူ့ဝင်ရေးကိုသူ့ပါသူတဲကိုလက်ပြီးလိုက်တာဓမ္မဒိယဓမ္မမူဒီလိုကျင်းပြတာပါလို့ကြည့်ရမှာဟုတ်ပါဘူးဒီဟာလိုဟုတ်ပါဘူးဒီဒီမှာဒီလိုမျိုးဒီလိုမျိုး ဒုတိယတစ်ချက်ပြန်ပြီးထိုင်ရဲ့ရုပ်ကြည့်ပြလိုက်ဆိုရင်တရားရည်မှဒီဉာဏ်ကြီးတစ်ခါမှာပြီးပြီးဒီတမိတွေမလာသေးဘူးအကျိုးရှိနေပါရဲ့နောက်ရှိနောက်ဒီကံကပြန်အားထုတ်ရှိပါကြအဟောအဲအားထုတ်ပြီးဒီမဲ့ဒီအားထုတ်တာလို့ဆိုရက်ဒီလိုမျိုးမျိုးမှာဒီတော့ပြောကျုပ်ကဒီတစ်ခါရင်းကပြောတာပါမျိုးဒီတစ်ခါတစ်ခါတော့ဒီမှာလေးပဲ ဒီလိုပြောရတယ်ဒီလိုလေဒီဒီလိုမျိုးနဲ့တော့ငင်းကြတော့သူဒီဒီခဏတော့ဖြစ်ပေါ်နေတဲ့ချုပ်တဲ့ဒီလိုရှိနေတဲ့ဒီလိုဒီလိုဒီလိုဒီလိုတော့မပြောင်းမလို့ဒီလိုလေအဲ့တော့ဒီဒီဒီဟောမှာစာကြံပြီးဒီဒီနဲ့အင်းတူသွားနေတယ်ဒီဒီ မပေါ်လို့ဒီမှာပေါ်လာလို့ပုတ်လာပြီးမမလေးဒီနေရာလေးကိုကြည့်ကြပြီးဒီလိုတော့တက္ကံပြရကလေးလို့ဒီလိုရှိသေးတယ်ဗျာပုတ်လာရပါပြီးတော့ဒီလိုလာတဲ့နေရာမှာမင်းမျိုးရဲ့စိတ်ကိုသိနေတဲ့ဟာလေးကိုကြီးလို့ချက်ပြပြီးမှလည်းနမုတ်ရင်းရှိသေးတယ်ဗျာပုတ်လာဒါလည်းပြီးသားပြီလားဒီလိုပြပါပါပြီးတော့မင်းမျိုးရဲ့တမာရီရဲ့အင်းမှာ ဝေလူသမာဓိတော်ကိုအမိသားကိုသမာဓိတော်လည်းရင်းရှိတယ်ဗျာဒါလည်းဤသာလို့လည်းပြင်းရပါမှာတက်တော့တဏ္ဍာကိုလည်းဥပ္ပါမလို့တက်တော့ဘယ်လိုယောဂီတို့ဒီအာတုတော်မို့ဒီဒီလာယုံခံကြရတဲ့ဆိုလို့ဒီလာဒုက္ခကိုတင်တင်ရမှာနော်ဟုတ်ကဲ့ဒါပြီးဒီဓမ္မယုံနဲ့လာပြီး ရှိကနမတိကိုအရှိရရမယ်ဒီလိုသင်္တိတာဒုက္ခမောသမာဓိဒုက္ခသင်္ဟာရဒီလိုဒီပုံရမီဒီပထမအားထုတ်တဲ့ယောဂီတရားပါပြီးမှာတော့ဒီမန္တိကမန္တိတာလိုက်တည်ပြီးတော့ဖြစ်နေတယ်။အဲဒီမှာဝိနည်းမတိကမမတိတာနဲ့ဆိုင်တဲ့ကိုယ်တော်ကြီးပတ်သွားတယ်။ဒီမတိခါတော့ကြောက်လာလို့ဒီလိုပဲ။ဟုတ်ကဲ့လား။တရား ဒီမြတ်ကြီးရဖို့ရရင်အခြေခံဖြစ်လို့ဒီလိုတော့မြတ်ကြီးကိုပြန်လိုက်ကြတယ်ဟုတ်ကလားငါပါပြီးဒီလက်သေးပြီးဒီကြက်ဖြစ်ပြီးရရင်အခြေခံတော့ပုတ်အပင်တိုင်းတော့ဟုတ်တယ်အတွက်ဒီဒီကြက်ရဲ့ပင်တိုင်းဒီလိုဒီကြက်ရဲ့အခြေခံကိုရတယ်ခင်ဗျာပါပါဒီမြတ်ကြီးမြတ်ကြီးဒီလိုရလို့ခင်ဗျာကဒီမြတ်ကြီးရဲ့အားလုံးတွေဟာ ဒီပါရင်းမကူရက်ကြရရဲ့ခြေကံလည်းမဖြစ်နိုင်ဘူးလားအခုတိုင်ဝင်ဖြစ်နေဘူးလားအင်းတမီးကိုသိတာပြောရတာဒီလိုအဲဒီသိက္ခာရမှာစောင့်ပြီးဒီလိုကြင်ကြတော့ဒီလာတော့သမာဓိပညာဒီလိုဖြစ်နေပြီသာထုတ်တဲ့နေရာကယောဂီတမီးပြောရင်တော့သမာဓိပညာဒီလာဒီလိုတော့မဟုတ်ဒီကဘယ်လိုဒီတော့မလဲပရမမေယတာဟုတ်ကဲ့ ဝိညာဉ်ထက်ပြေပြရတာပါတယ်ဟိပါပါဒီအဲ့ဒီဓမ္မရီထူတော်ဒီဟိုဘက်ကိုအင်းတော်ရည်အဲထူတော်လောက်ပြီးပြီးတော့ဟိုဘက်မှာပြီးတော့တိကျတယ်လူဟိတိတိဖြစ်ရမှာနော်ဟုတ်ကလားအဲ့လိုဒီဝိညာဉ်ထွက်ပြီးလောက်ပြီးတယ်လေဒီကမှာအာလိကောင်းလာရင်ဒီဒီဒီထွက်ပြီးဒီလောက်တော့မသိနိုင်ဘူးဒီအပ္ပယကိုသိရရှင်လေဟုတ်ကဲ့ဒါဒီတော့ပြီးလာပြီ အဲ့တော့ဒီဝေအေးအေးဆိုအေးအေးပြီလေဒါပဲကြည့်ရမှာချင်တယ်တခြားကြည့်ပြရရှိဘူးတော့ဟုတ်ပါဘူးဒါပဲရပုဂ္ဂလာဝင်းတိထွက်ပြီးမှတော့ဒါပဲရဝေအေးအေးထွက်ပြီးကြတော့ဒါပဲရပုဂ္ဂလာတခြားပြောမှုရှိသေးသလားရှိပါရဲ့ဒီလိုဒီဒီရှုလိုက်လို့ဒီနေရာလေးကိုအမှတ်ကလေးဆက်ခါဆက်ခါကြာသွားပြီလေပုဂ္ဂလာ ဘယ်လောက်ကြည့်ကြရမှာတော့အိမ်ညာမူတစ်ဖြစ်ကိုဒီလိုတင်နေမှန်ပါဘူးအိမ်ညာမူတာလက်ဆက်ထူတာပဲတင်နေဟုတ်ပါဘူးဒါလည်းအမှုကသူ့ဘုံမူမူအဲဒီအုပ်ချုပ်ဘုံမူမူမူကျင်တာမူဖတ်တဲ့ဟိုပဲထပ်ရမှာတင်နေမှန်ပါဘူးအဲ့လိုကိုတို့အမှတ်တရားပတ်ရုံနဲ့မကဘူးထပ်ကြထပ်ကြထပ်ကြပြောလို့ရှိရင်အေးတာလေးဒီအလုံးကဲတဏ္ဍာမူပဲလေဤပေါ်လာခြင်း ဒီသာသာလေးကြီးဖြစ်လာလားအဲ့လောက်ဖြစ်လာရင်အဲ့ဒါချင်းပြီးလိုက်တဲ့နမိတ်ဖြစ်တဲ့အတွက်အဲ့ဒါရုပ်ရှင်ပရိက္ခမနမိတ်ခေါ်တယ်ဟုတ်ကဲ့ဒီဒါအချိန်ဟာအချိန်ဟာလိုက်တာဖြစ်တယ်ဒီသာသာလေးကြီးဒီသာသာလေးကြီးဒါယူမှာတယ်အဲ့ဒါပရိက္ခမနမိတ်ခေါ်မှာဟုတ်ကဲ့ဒီပရိက္ခမနမိတ်ဖြစ်လာပြီဒီပရိက္ခမနမိတ်ဘာဖြစ်လို့ဖြစ်လာတော့သမာဓိရဲ့အခြေခံလောက်ပါလို့ထင်တယ် သိနေရတာနေဒီတို့ဆယ်ရောက်ပါအဲ့ဒါဥပ္ပစာသမာဓိကိုလည်းလုပ်နေပါနော်ဟုတ်ကလားဒီဒီပေါ်တယ်ဒီဒီပေါ်တယ်ဒီမတူနေအဲ့ဒီဘက်ကနေဒီတို့အတွက်သူမပြောမချင်းဟာဥပ္ပစာသမာဓိလို့မှတ်ခဲ့ဟုတ်ကလားဥပ္ပစာသမာဓိဆိုတာအင်းရဲ့ဥပ္ပစာဒီမိမိရဲ့ပိုင်မဲ့ပါလို့သူပြောထားတာကိုပြောတာဖြစ်တယ်ဟုတ်ပါဘူး ဝိညာဉ်ရဲ့ကျင်သက်ဝိညာဉ်ဒီအောင်တော့အိမ်ကွာလို့ပြောရမှာတယ်ပုတ်ကလားငါချောင်းဝင်တော့ငါအိမ်ကွာဒီလိုပြောရမှာတယ်အဲ့ဒီအိမ်ရဲ့ရှိမှာဒီကနေ့နဲ့ချောပြီးတော့လည်းကိုယ်ပြီးတော့လည်းရှိနေမှတယ်ကိုယ်ပိုင်ရည်ဆိုတာအဲ့ဒါကြောင့်ပြောလို့အိမ်ဥပ္ပဒါချောင်းဥပ္ပဒါဒီလိုပြောတာလေအဲ့ဒါဥပ္ပဒါဆိုဒီမှာအိမ်ရဲ့အမည်ကိုဆိုတာချောင်းရဲ့အမည်ကိုဆိုတာဖြစ်တယ် အဲဒီခါလဲတမာရီရဲ့နိကပ်ဖြစ်တဲ့သူ့ကိုဥပစာတမာရီလို့တုံးမှာဟုတ်ကဲ့လားတောင်းကြတာတမာရီလားဟုတ်ကဲ့လားနမိတ်အားဖြင့်တပရိကမနမိတ်ထင်တယ်ဟုတ်ကဲ့အဲအလောက်ကနေတို့တော့မှတ်ရမယ်ဒီလုံလုံဒီလုံလုံဒီလုံလုံဒီလုံလုံနဲ့ဒါလေးကိုရှိနေတဲ့တဲ့ဟဲ့အဲဒါလေးကိုမှတ်အောင်ပါတယ်ဘာမှတရားရှိသေးဘူး ဟင်နှခေါင်းနဲ့လူနဲ့တိုက်တာရှိတဲ့ယုံကြည်ပြီးတော့ဘာမှတရားရှိဘူးနှခေါင်းနဲ့လူနဲ့တက်တဲ့အကြောင်းကလို့ဘာမှမရှိဘူးဘာမှလည်းရှိတယ်တကယ်တိုက်တာဘယ်လိုမှဒီပြည်တော်ဘယ်လိုမှမထွက်ဘူးနေလို့ကိုနေတော့မထွက်တော့မှာပေါ့ဘာလဲရှာဖို့ဘူးဒီတော့တကယ်တိုက်တယ်နော်ဟုတ်ပါဘူးဟုတ်ပါအဲ့တော့ဒီအင်းလေးကိုမြည်လို့ဒါလူပဲသက်သက်သာမပြရှုလို့ရှိရင်ဤယုံနေမကောက်ညံလာတယ်ရှင် ဒီရာလေးကိုပေါ်လာပြီးဒီကိုသမိတ်တန်တာလေးတင်လေဒီသူစိတ်ကကိလေသာနဲ့နိုင်ကြီးဖြစ်နေလို့ရှိရင်တော့မင်းကြီးကြီးကြီးမှာပေါ်လာဒီမိကူကြီးကမိတော့လေအတူတူကြည့်လေတိတက်တူစိတ်ဟိုစိတ်ကြံမှုအားကောင်းလာရင်တော့သူကဟိုသူစိတ်ကိုချောက်လာတဲ့ဖြစ်ချင်းဖြစ်မှာပေါ့လေ စိတ်ကြောက်ကြောင်နဲ့ဖြစ်ပတ်ပြီးတော့ဖြစ်ဖြစ်နေပြီးတဲ့အားကောင်းလာရင်ဖြူလက်ဖြစ်ဖြစ်ဖြစ်မယ်သူတို့ဒီတစ်ထိုင်အတွင်းကိုယူလိုက်ဖြူလိုက်မဲလိုက်ပတ်ကြားဖြစ်လိုက်နဲ့တမျိုးပြီးတမျိုးကြောင်းနေမယ်ထင်တယ်ဟုတ်ကလားဒါလည်းရုပ်ပြီးတော့ကိုယ်တွေ့တယ်လားကိုယ်တွေ့တယ်နော်ဟင်ကြောင်းနေပြီလေအဲ့မှကြီးဒီထင်းလာပြီဆိုတော့ဒါလေးရဲ့အကြောင်းကိုတေချာကိုထင်းလာမြင်လာတာထင်တယ် မိမိစိတ်ထဲမှာပဲသိချင်ရောလာတယ်ဟုတ်ကလားအဲ့ဒါကိုပဲယောဂီတို့အဲ့ဒီသာကိုကိုယ်ကဥက္ကနမိတ်ကိုသုံးပါဟုတ်ကလားဒီကုနာအီလူဝီလူလိုတော့ကြည့်ရတာလေဒီမျိုးချင်းလေဟုတ်ကလားနမိတ်ဒီလိုကဒီလိုလိုဝီလူလိုဟုတ်ကလားဖြစ်ဖြစ်နေလို့ပြောရမှာပေါ့လေအဲ့ဒီခါကျတော့ဟုတ်တယ်ဝီဖန်တောင်းပြီးလို့ရတယ်ဒီဆုံးပြောတာဒီကုသနာနမိတ်ကြီး အဲအဲ့ဒီနေရာပြောဆိုတော့လူယောဂီဥက္ကနမိတ်ကိုတက်လာပြီအဲ့ဒီအမိအထက်ထိဥက္ကရာတမာရီနဲ့သူဥက္ကနမိတ်ကတော့ဆက်ပါလိမ့်နော်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီဥက္ကနမိတ်ဘယ်လိုသူအရာမျိုးပြောင်းနေမယ်ထင်တယ်ပုံစံကြောင်လို့ကျောင်းပါကျောင်းပါပဲနော်အဲကြောင်းလို့ကိုရှုခဲ့ဒါလည်းရှုနေရမှာထင်တယ်ပါပါဒါကလည်းလူတခြားရှုတရားရှိသေးသလားရှိပါဘူးဒါလည်းရှုရမှာပဲ အဲ့တော့ဒီငါကိုယောဂီတို့ဘာလို့ရှုခိုင်းတာလဲသူမိရာရှိလေဒီရိတ်တို့နမိတ်တို့ကဒါအယောင်ပြတယ်လေသမားဟုတ်ကလားအဲအဲ့ဒီအလေးနမိတ်ကိုကြည့်လိုက်လို့ရှိရင်သူစိတ်ရဲ့ဖောက်ပြန်မှုမသိနိုင်ဘူးလားသိနိုင်ပါဘူးအဲ့ဒီစိတ်ရဲ့ဖောက်ပြန်မှုတိုင်းရင်းရင်းရဲ့ဖောက်ပြန်မှုကိုမမြင်နိုင်ဘူးလားမြင်နိုင်ပါဘူးအဲ့ဒီစိတ်ဖောက်ပြန်မှုတိုင်းရုပ်ဖောက်ပြန်နေပြီရုပ်ဖောက်ပြန်မှုတိုင်းအယုံမီပြနေပါပြီဒါပဲမဟုတ်လားမှန်ပါပါ သဘောပေါက်ချင်းပါပါတက်ပြီဟင်ဆိုတော့ဒီနေ့ဒီသူဒီဘာလို့အချက်ပြတ်တက်ခဲ့တယ်လဲပါပါအဲ့တော့မိစိတ်မိမိရဲ့စိတ်အကြောင်းကိုသိချင်လို့တောင်းလို့ဒီမိမိကြည့်ရတာမဟုတ်လားကြည့်ရပါဘူးဟင်ဟုတ်ပါရဲ့ဥမာမဲ့ကိုယ်သားသမီးတယောက်ယောက်ကိုသူ့ရဲ့အကြောင်းကိုသိချင်သူ့အိမ်ကျေးကိုသိတယ်ကြည့်ရတယ်လို့ခင်ဗျားတို့မပြောဘူးလားကြားထဲမှာလေဒီအာဘိကြီးကြီးမှာကွာ သာကူရကျဲအကျဲခါသိသွားအဲဒီမိတ်ဆက်တော့ဆရာအမအေးအဲ့ဒီတော့ဘုရားလည်းတို့ဒီရကအရင်မိတ်ဆက်ရှိသေးတယ်ဟုတ်ဟုတ်ပါလိမ့်ဟုတ်ပါဘူးအဲ့ကတော့ဘုရားလေးနဲ့ဘုရားကြမိရင်တော့အဲ့ဒါဟုတ်ပြီဒီကတော့ဘုရားလေးနဲ့ဘုရားကြမမိခင်တော့သူ့သူ့ကလေးရဲ့အညီကြည့်ရတော့မဲထင်စီဟုတ်ကလားဘူးအဲ့တော့ဒီသမားလေးမိတ်ဒီခုနကတော့စိတ်ရဲ့ပြည်ကြီးကြောင့်သင်္ကြန်ကြောင့်ဒါပြနေပါလို့ဟုတ်ကလား အဲ့ဒါတို့ဒါဘူးဥပဒေမျိုးရှင်မျိုးမျိုးမျိုးယူလာပေါ်လာပြီဒါဘူးရတော့တစ်ခါတလေဒူလိုက်ရှည်လိုက်တစ်ခါတလေဝီးလိုက်နီးလိုက်နဲ့အဲ့လိုဖြစ်နေတယ်ဗျဟုတ်ကလားအဲ့လိုဖြစ်နေတဲ့ဒါလေးမှမှန်မှန်မှန်နေတော့နောက်တော့ပြန်နေလို့ဒီအဲ့ဒီမှာခါပါတော့ဝင်တယ်ဆိုနည်းနည်းဟိုဘက်စိတ်ကတွေးလိုက်ပြီးတယ် ပြည့်စေလူဘုပ္ပိမဲ့နည်းတွေးရပြီးတယ်ဟိဝင်တဲ့နေရာမှာမှတ်တဲ့တိုင်းရှိရတော့အဲအခုမှအကောင်းလာလို့အဲ့ဒီနမိတ်ကသင်္ကြန်ထင်ပါပြီဆိုရင်တော့ဝင်တဲ့အမှအထွန်းနဲ့မှဒါပဲထင်တယ်ဟိတကယ်လို့တွေးပြီးတဲ့အောင်မှတ်ပြီးသားဖြစ်နေပြီထင်တယ်ဟိဟုတ်ကလားတကယ်လို့အပြင်ကအတန်တစ်ခုကြားရရင်ကြားတာနဲ့မှတ်ပြီးသားဖြစ်ပြီထင်တယ်ဟိမှန်ပါဘူးဒီအဲ့လိုဆိုရင်တော့ယောဂီတို့ ကာရကံပေါင်းရမယ်ဝေစီတော်ပေါင်းရမယ်လို့ဆိုပြီးတော့ဒီလိုဖြစ်စီဟုတ်ကလားအိမ်မှာဟိုတခြားဘုမကြောင်ပြီးတော့ဟိုဒီသိဉာဏ်ဒီမှာပုံနေလို့ပါလဲရတာမဟုတ်လားအခုသိကြပြီးဉာဏ်ပြီးနေလို့ဘူးဒါပဲအဝင်မှာပထမမှာဒါလေးတင်ပြီးကြာရအကြောင်းနဲ့မှာဒါလေးတင်ပြီးဒီကဲလို့ယောဂီတို့မဟာလူကြီးတွေကြလို့အမှန်လို့ဟိုပြဲသွားတော့ ကျိုးတာလေးပေါ်တာပဲအတူနဲ့မှချစ်ချင်းမချူဘူးအဲ့လောက်ဖြစ်လာရင်ရောပြီးတော့အစ်စ်ဒီလာဘူးတုတ်ကြီးလို့ခေါ်တယ်ဟိုကာယကံပန်းကြမှုနဲ့ဝစီကံပန်းကြမှုကလူကင်းတဲ့နေရာတော့ဝင်းလာပြီလို့ပေါ်ထားတယ်ပါသဘောပေါက်ပါလေပါပါဒီဒါလည်းတို့ဒီဟာပဲရှိရမှာဖြစ်နေဒီလိုလည်းဒါပဲဖြစ်နေပါဖြစ်နေကြဒီဒါလည်းဘုရားကြောက်ရမှာ ဒီလေးနဲ့နှခေါင်းနဲ့တိုက်တာရှိတဲ့ယောဂီတယောက်ဒီလေးနဲ့နှခေါင်းနဲ့တိုက်တဲ့အကြောင်းမဲ့တရားလေးပဲဗျာဟုတ်ကလားသူကြီးဓာတ်ဘာမှမသိသင်္ကာမနေနဲ့ဟုတ်ကလားလူအဲ့တော်လေးဒီတော့ဒါလေးရဲ့ဆက်ယူနေရမှာဆိုလို့ရှိလာတော့ဒါလေးဟာရှူရင်းရှူရင်းနဲ့ဘုန်းကုနာတော့အမေတကမေတော့အရှင်ဘက်ကနားလာလို့ခင်ဗျာဒီတခါတလေ ကိုမိဘလူလေးတော့တခါတည်းချူလိရဲ့သူအဲ့မှတိဖြစ်လာလို့နဲ့ဟုတ်ကလားဒါလည်းဒါချူနေရမှာလေဒါကသူယောဂီတိုင်းတွေ့နေတဲ့တစ်ခါပြောတာပါတို့နာပြီးမှပဲတော့တွေ့တဲ့ယောဂီကိုယ်ကပြီးတဲ့ယောဂီကျတော့နာပြီးတဲ့ဒီကလေးမှာသူပုံစံပြီးပြီးခုနေနေမှာတော့ဆဲဆဲဆဲဆဲဆဲဆဲမှာဒါရီရဲ့တင်နေဒါရီရဲ့တစ်ခါတည်းသူကြည်ရင်ကြည်ရင်လည်းဘုသူမိသားစုကလည်းလက်ကနေလက်ကနေပေါ်လာလိမ့်မယ် အဲ့လောက်ထိဖြစ်လာရင်တော့သိစာသင်ကျေပြီးတယ်ဟဲ့သိတာဝိသုဒ္ဓိဖြစ်ပြီးတယ်အဲ့ဒီသိတာဝိသုဒ္ဓိဖြစ်ရင်ဒီသင်္နမိတ်တော့ရင့်မလာဘူးလားအဲ့ဒီသင်္နမိတ်ရင့်လာပြီဆိုရင်သိတာဝိသုဒ္ဓိဖြစ်ပြီးတော့မတော်ဟုတ်ပါဘူးဒီလိုဆိုရင်သူ့တမာရိညာလို့ခေါ်တဲ့ဒီသင်္နမိတ်နမိတ်ပေါ်ကိုမှားအားပြီးနဲ့လိုက်တာဟာရုပ်တံလာပြီလို့ဆိုရတယ်လားဟုတ်ပါလား သူတို့ယောဂီတို့ဒီမှာပြောပြကြပြီနော်ပညာပေါ်လာမှန်ပြီးတဲ့ညာကိုပညာမပေါ်ရပါပဲဟုတ်ကလားတမာရီမျိုးတဲ့ယောဂီတို့ပါရရလူထင်နေမှာပို့လို့ပညာပေါ်တာကိုယ်တိုင်မှတ်လို့ပြီးတဲ့ညာပညာဒါတော့လွယ်တယ်ထင်တယ်ဟုတ်ကလားအိမ်မှာနေကြရင်ရင်းတမာရီဒီလိုတို့တို့ရှုရတော့မယ်ထင်တယ်ဝိပ္ပတုပတ္တနာရှုတာထင်တယ်ဟုတ်ပါဘူး အဲ့ဒါဒီလိုအာရုံမပြောက်ဘူးရှိရမှာလားအထုတယ်လို့ရှိရမှာလားဟုတ်တယ်အေးဥပဒနာတာဗျဒီဒီတော့ပါတော့အာမိဓာတိလက္ခဏီမှာမိမိကအာကာရိနာပတ္တိတိဥပဒနာအထူးလို့ပြောရတာပြင်းအောင်ကိုရှိရမှာလို့ပြောတယ်ဟုတ်ကလားဒီလိုဝိသေသတော့ပတ္တိတိဥပဒနာပေါ်အထူးကိုရှိရမှာတာမန်ကုလို့ စိတ်ကလေးမြင်တဲ့ဒီကြံရုံခေါ်တဲ့အာရမဏုပ္ပတာနဲ့မသိဆုံးတော့ဘူးလက်ကမ္ဘာပံသွားရမယ်ထင်တယ်ယောဂီရှုခွေတဲ့မှာတမာရီနမိတ်ကလေးတွေ့တဲ့ယောဂီတွေလည်းအဲ့ဒီတမာရီနမိတ်ကလေးဒါလေးရဲ့သူ့ချားဖို့ပြည်ပြည်မူလလက္ခဏာမျိုးရှုရတော့မယ်ထင်တယ်ဟုတ်ကဲ့ဒီကလေးကိုနာပြီးမှဟိုဒီဒီဒီနမိတ်ဘက်ကမဟုတ်ပဲနဲ့ဒီနာပြီးမှဘက်ကတွေ့နေတဲ့ယောဂီတယောက်လည်းနာပြီးမှဘက်က လှုပ်ရှားပုံတွေတွေ့မယ်ထင်တယ်မှန်ပါဘူးအဲ့ဒီလှုပ်ရှားပုံလို့ခေါ်တဲ့ရင်းရဲ့ပေါက်ပြားမှုဒီလိုလိုလက္ခဏာနဲ့မန်ကြီးရဲ့ပြည်ပြီးကိုကျုံပြမှုလက္ခဏာတိုင်းရှိနေတယ်လေအဲ့ဒါလေးကိုထင်မှန်တော့ပိုက်ကြည့်ရတော့မယ်ထင်တယ်ကျုံပြရဲ့ကြည့်အဝင်နဲ့အပြီးတွဲသွားတယ်ထင်တယ်မှန်ပါဘူးအဲ့ဒါလည်းအပြီးကကြာရင်းနဲ့တွဲကြတဲ့ရင်းနဲ့တွဲကြအဲ့ဒီတွဲနေတာကိုကိုယ်တော့ကြည့်ရတယ်ဟုတ်ကလား အကွေးအကွေးတိုင်းကိုလုံးပြီးမှာပဲယောဂီပဲတော့မှညံတယ်ဘူးရဟုတ်ကလားအဲ့ဒီဉာဏ်ကိုတက်ချင်လို့ရှိရင်သူ့ကိုအထူးရှုပြရတယ်ဟုတ်ကလားဒီဝါမတော်နေတော့ဝဲဒီသမာရိနာလို့ခေါ်တယ်သမတာနာကတော့ရှုရကြတဲ့ဒီအာယုန်တွေလေးတစ်ခုလေးအဲသမာရိနိဥက္ကနမိကြီးနဲ့လည်းကြရင်ဒါပြီးနေတယ်လေအဲ့တော့ဒီသမတာနာကတော့ဘာကြီးကြီးပဲတူလို့လို့ပဲဒါကလို့လို့ရရဟုတ်ကလား ဒီဝိပဿနာလမ်းကျတော့တဆူချူလေးထင်တယ်ဟင်မလို့ကဘူးရချက်ဝင်ရမှာထင်တယ်မှန်ပါဘူးအဲ့ဒီပေါ်ပြန်ယူရပါလားတဘောပေါ်ကလားဓမ္မတာရှင်ကြီးနဲ့ဝိပဿနာရှင်ကြီးဆက်ကြလားဘာဓမ္မတာရှင်ကြီးရောဒီအာရုံလေးတစ်ခုတည်းညီတယ်ရိုးဝဒါပြီးတော့ပြောင်းနေမှာဒါမတော့တော်ကြီးရောပြီးတော့သူကတော့ဟုတ်ကြဝိပဿနာတော့ဒီဖြည့်မှုလေးနဲ့သိမှုလေးကိုခေါ်တဲ့သူ့ရှုွယ်ထဲမှာရှိတယ် ဖြစ်လှုပ်ရှားမှုလေးရဲ့ပြင်ပြမူရလက္ခဏာတွေဒီဒီဒီဟုတ်ကြမှာတော့တော့ပါဘူး။ဉာဏ်ကြီးသိတာတော့တော့ပါဘူး။အဲဒီထောက်ပြန်သူဘယ်လိုထောက်ပြန်လို့သိသူဘယ်လိုသိနေတယ်လဲ။သူသာသိနေတာရှင်လေ။ပါဘူး။ဒီထောက်ပြန်သူဘယ်လိုထောက်ပြန်နေတယ်လဲ။သိသူဘယ်လိုသိနေတယ်။ဟုတ်ကလား။ဒီလိုထောက်ပြန်သူကဘယ်နာကထောက်ပြန်လဲ။သိသူကဘယ်နာနဲ့လှမ်းသိနေတယ်လဲ။သူသာသိနေတာရှင်လေ။ပါဘူး။ဒါဆိုရင်တော့ သာမန်ရှုနေရနိုင်မှာနော်ရနိုင်ပါဘူးအဲပညာပေါ်မှာဘူးမဆိုင်သေးတဲ့တော့ပညာကြဦးကြသူတိုင်းမှာပြေးွေးတယ်မချက်တင်းမှာအမြင်ရှင်းနေဟုတ်ကြဒီသူကအကောင်းမှသူတို့နဲ့သူတို့ကိုယ်မြင်ရတယ်ဗျာဟုတ်ကလားအဲ့ဒါတို့ကြာနေတဲ့အဲ့ဒီရှုွယ်ရှိမှရှိနေတဲ့အချက်ကြပြီးပေါ့လေနာပြီးရပ္ပစာပြပြသူ့ လူနမိတ်ကပြပြပေါ့သူကပြပြပေါ့သူကပြပြပေါ့ဟုတ်ကဲ့ယောဂီသံဃာတို့ဆိုရှုချရမှာတယ်။ဒီဘုရားရှင်ကိုယ်တိုင်ကလည်းဣဒ္ဓဘာဝကာယိဗိဒ္ဓဘာဝကာယိကွာဒီဣဒ္ဓကာယကွာအတွေ့အကြုံနဲ့ဗိဒ္ဓကာယကွာအတွေ့အကြုံနဲ့အဲအတွေ့အကြုံတွေဒီကုသူဟောသူကလူကူကလူတို့ရဲ့ဖတ်ချလိုက်ကွာဒီလိုမျိုးလားဖြစ်။ဒီသူကလူဗေရှင်ညာကြီးရွေးပြရှိပြီးလား။ဟုတ်ပါဘူး။အဲဗေရှင်ညာကြီးရွေးနေတယ်။ဟုတ်ကဲ့။ တွေ့တွေ့တာမျိုးလားမှတ်ချက်လေးကိုပြောတာလေဟုတ်ကလားအဲ့ဒီနိမိတ်ပဲရှိမယ်ဘယ်လိုနိမိတ်ရောက်ပြီးဒီနေ့မှသူ့ရှိရတော့မယ်သူ့တိုက်အားတယ်လေသိတာအောင်မှသူ့တိုက်အားပေါ်ရတော့မယ်ရှင်လေဟုတ်ကလားသိတာအားနဲ့သူ့တို့ဓမ္မရီသူ့တော်မယ်ရှင်လေသူ့တိုက်အားနဲ့ဟိုသူ့ဘာလို့ပညာကိုတွေ့ရတော့မယ်ရှင်လေသူ့ကိုသိတာအားနဲ့သမထသူတော်ဒီသူ့တိုက်အားနဲ့ဝိပဿနာရှိတော့မယ်ရှင်လေဟုတ်ကလားသိတာအားလေးနဲ့သူ့တော်မယ် ကျေးဇူးရဲ့အာနဝိပဿနာရှုတဲ့ဒီကအာနသမထအာဒီကိုဝိတ္တင်ပြီးတဲ့ထူတော်မှာပေါ်လာသမထကအာပြည့်နေတယ်မှန်ပါတယ်ဒီဝိပဿနာကအာတုံးတယ်သမထကအာဒီဝိပဿနာကအာတုံးသူဒီဝါမနော်အဲဒီသူအထက်ရောက်ဒီတိုင်းမသွားမှာသမထနဲ့ပါပဲသူရပါမှာအဲဒီဝိပဿနာကိုကြောက်သမထနဲ့ဒုသာတို့ဒီသမာဓိအားကိုအများဆုံးထူတော်ပေးနေရမှာဟုတ်ကလားဗျရှုရရှု ကြောင်းပြီးတော့အဲဒီရှုပ်ွက်တဲ့ပေါ်တွေတာကိုစိုက်ရှုအဲဒီကြည်လာလေးပြည်လာလေးဒါလေးနှစ်ခုမြင်မဲ့အခြေဆိုလို့ရှိရင်သူကခုနယောဂီကိုပုံမှန်နဲ့သူသွားနေတာပြီးတယ်ကိုပုတ်လာတယ်ပုံမှန်နဲ့ဒီပါလို့လည်းဖြင်းမူရီတခုရဲ့အာယုံကိုအလေပိုင်းကိုသူမြင်နေရပုတ်လာဒီပါလို့လည်းဝဲပြီးဥပ္ပတိပြင်မှုတော့ ဟုတ်လားသူကတော့အဖြစ်တင်နေပြီဟုတ်ပါဘူးအဲဖြည်းသူကအလိုကတီးတင်နေပြီဟုတ်ပါဘူးသူဘေးကွာပြတ်တင်နေပြီအဲ့တော့အလိုမှာတီးနေတဲ့နေရာကိုသူရှုနေတယ်ဟုတ်ပါဘူးအဲ့အဲ့ဒါလေးတိုင်ရှုရင်းနဲ့ဒါတော့သူပါတော့ပြောတာပေါ့ဗျာလုံးကြီးတို့တော့ဒါတော့ဘုရားဘာရှိပြောနေမှမရှိပါဘူးမြင်မှာမလားအဲ့ဒါလို့မြင်တယ်ဟုတ်ပါဘူးပြီးတော့ဘယ်ဟာအပဘယ်ဟာလဲဘယ်ဟာသူတောင်းနေနေမှာမဟုတ်ဘူး။ဘယ်လိုလဲဘယ်လိုလုပ်ရလဲ။ဟုတ်ကဲ့ ဒီယူဆလို့ဆုံးလို့ရှိရင်မှညံပွားတဲ့နေရာတွေကိုရုပ်ပြီးပသက်တဲ့မှာတော့ဒီမှာပါလို့ဆုံးလို့ရှင်းကြတာပါဟုတ်ကလားသူပါတဲ့လက်ကနေကသူကြာနေရာရင်ပါနေတာဖြစ်နေပြီဟုတ်ကလားအဲ့ဒါဥပဒေဥပဒေတို့ဒီညမှာဖြေပြရတယ်ဘာလို့မရှိဘူးဟုတ်ကလားဒါလည်းဆုံးမလိုပဲသူကအနည်းလိုပဲလူကြိုက်ရှိနေတယ်အဲ့ဒါဒီကိစ္စတိုက်အားဆုံးဟုတ်ကဲ့ဆက်မှာရတယ် တဲ့ယောဂီကိုအပိုင်မကမ်းနိုင်ဘူးပတ်ကြည့်ရတော့လို့ရယောဂီကိုသမထရှိခံမယ်လို့ဒီသမထရှိခံမယ်လို့တော့ဟုတ်ကလားဘယ်လိုယောဂီကိုကိုယ်မှန်ကိုကြောက်အောင်ယောဂီလုပ်ခဲ့လို့ဟုတ်ကလားဆက်နေရတော့ဘယ်လိုယောဂီဝိပဿနာတက်ကိုသင်ရမယ်ဟုတ်ကလားဟုတ်ကလားဆက်ရှင်နေမှာရတယ်ဒီလက္ခဏာတွေဘယ်လိုလုပ်မလဲ။အဲ့ဒါနဲ့အာရမ်လောကဘာနဲ့ပြီးတာလဲ။လက်မှတ်ပါတယ်။ အဲ့ပုဒ်ကကိုနေอยู่อ่ะအဲ့ပုဒ်ကမရဘူးလို့ဆိုရင်မတ်မထာကလူကြီးကမကဲပုဒ်လာလားမတ်မာရီအလူကြီးကမကဲပုဒ်လာလားဟင်ဘယ်တော့ဘူးအဲ့ပုဒ်ကကိုနေတော့ရေဒီပါဒနာရှိတာဟုတ်ကြဒီကျန်နေနေဒီကစားပြီးပုံနေရုပ်နေတယ်ဖြစ်လာပြီးတော့ဟိုတက်တက်ပြန်ရအောင်ဖြစ်လာပြီးတော့တက်တက်ပြန်ရအောင် ဒီသူ့ရဲ့ဒီမှာပဲဒီလိုမျိုးဆက်ရအောင်ပြုလုပ်ကြည့်တယ်ဟုတ်လားတခြားလူတွေဒီနာလို့စသဖြင့်လုပ်ကြတယ်ဟုတ်လားဒီမှာပဲဒီနေ့ကတော့သူပြောကြနေတာကိုကြည့်တာရဲ့သမန်ကပြောတာကြည့်တာကိုဒီလိုပဲဆိုပြီးဟုတ်လားဒီသူ့ရဲ့အကောင်းနဲ့ယုံကြည်ခြင်းဉာဏ်လေးမှာဒီဖြီးလာလို့တခြားသူများမှာပတ်သက်ပြီးဟုတ်လားဖြီးလာလို့သူများပတ်သက်ပြီးအဲ့ဒီတော့ ဆောင်းပြီးတဲ့အခါမှာဒီမှာဒီတော့ဘယ်လိုမှာလဲဟုတ်ကဲ့ဒီတဲ့ဟိုဘုရားအားရမှုသူ့ရှိခွေသေးရဲ့သူတမ်းမှုပြောစပါတော့ဆယ်မနိုင်နိုင်သိနိုင်နေဟိုဒီဘာလို့လဲပါဠိနဲ့ယူရှိတဲ့ယောဂီနာပရိသေဒီညာမှာအောက်ကောင်းလာရင်ယူကြည့်ရခဏလို့စိတ်ကြည့်ဟိုတတ်မကြည့်ဖြစ်တာဟုတ်ကဲ့ ဒီနံကတရာစီကံရဲ့ယောဂီဘုရားရှင်ဟိုတို့ပါတော့မပြောတော့ဘူးငါဘာဒီဒီနဲ့ဆွဲလာတယ်စက်မဲ့ကြီးကယူပြလိုက်တယ်စိတ်ကလေးရရှိတယ်ဟုတ်လားလားအဲယောဂီတို့ဒီထဲမှာတက်ပြီးယောဂီဘုရားရှင်ကယူပြတဲ့နေရာမှာလားဘုရားပြပြီးတာရဲ့နေရာကတော့လုပ်ပြီးတာဟင်အဲတော့ကျွန်တော်အဲ့ဒါကိုခုနကတော့ဘာနဲ့ပြန်လဲပါရမီသိတာအောက်သိတဲ့အောက်သိတဲ့အောက် Sen tutte anzi facciano lo ma è in Allora, era vudu paro dove lakhana ami sada ami tu badar ne ko buda lakhana ami do do ni yu chi sei ni no ni ni ni do ni ni e io lo che ne io di ni ni ni ni e do o va do no o kuna ra su ra a ga ne yo di ra ba do ne io di ru sa de ni သူကမင်းကြီးရဲ့ကိစ္စကိုပတ်တာတယ်။ဆက်ပြောပြီးတော့တယ်။အဲဒီတော့ဒီစုပ္ပတန်ကြီးတော့ပါတော့ဝေဒီလူကိုအခုကဘယ်လိုတတ်တာလဲ။ဂျူရင်းကဘယ်လိုလဲ။ချူအပ်တယ်ဘယ်လိုလဲ။ကာမိကြတော့ဘယ်လိုလဲ။ဒီလိုကနေပူရင်းကိုကြားနာနာပါပြီးတော့ပြီးထားတယ်လို့ထင်တယ်။အဲ့ဒီနေနေဉာဏ်တက်တဲ့နေရာမှာအဲ့ဒီဒုံမျိုးတမျိုးမျိုးနဲ့သက်သာလဲ။ဟုတ်ကဲ့။အဲ့ဒီဒုံမျိုးမှာအရေးကြောင့်တဲ့ပုဂ္ဂိုလ်ကဉာဏ်တက်တဲ့ဆိုင်ရှိတူနေတယ်။ ပုတ်ကလားအဲ့တော့ကိုယ်တိုင်အားနဲ့သိတာလည်းကိုမြင်တဲ့နိုင်တဲ့ယောဂီဟာဟိုသိချင်အောင်လည်းနိုင်တယ်ကိုယ်ကိုယ်နဲ့ကိုယ်နဲ့တော့ပြီးလဲကြည့်ရမယ်ပုတ်ကလားဒီကုနာသိပိုင်အားနဲ့ကြွားတဲ့ယောဂီများတော့ဒီလိုမျိုးတိုးတိုးရှူရှူနဲ့ကိုယ်နဲ့ကြပုတ်ကလားကိုယ်မပေးမပတ်သက်တာနဲ့ကိုယ်ကြွားနေတယ်ဲ့တော့လက္ခဏာများတဲ့ပါပြီပြုစုပဒါနဲ့သူကအဲ့လိုကြွားပါတယ်ဗျအဲဒီအောက်ကြီးကအရေးကြီးဆုံးလား ဟုတ်ကလားဒီလာရမ်းမှာကြည့်ရင်တော့အလဲတိုင်းမှာအလဲတိုင်းမှာတော်တော်ကြီးကောင်းနေတယ်အလဲတိုင်းကိုစာကြည့်တဲ့ပုဂ္ဂိုလ်ထက်တန်းတယ်ဘယ်လိုတော့ပေါ်သွားတယ်အဲအထက်တန်းမပေါ်တာပုဂ္ဂိုလ်တက်ကူတိုင်းတော့လွယ်ပါအောင်အဲဒီကိစ္စကအဲမူဒီလာရမ်းမှာရခဏကိုစာမကြည့်ခဲ့ရင်တော့ခဏကိုကြည့်အလဲတိုင်းရမယ်ဟုတ်ကလားဒီအဲ့လက္ခဏာမျိုးတော့မတက်လာတဲ့ယောဂီတရားဟာဉာဏ်ရဲ့ဒီသူအလဲတိုင်းတော့တယ်ကိုယ်ကိုယ်တော့ သူမစွဲဘူးဟိုတော်ပြန်လိုက်ကြရတယ်မဟုတ်ဘူးပါတော့အဲဒီယူရီးယားကြနေလို့ရှိရင်ပေးဖို့ချောင်းရပေးဖို့ပြည်တယ်နဲ့ခိုးဖို့တူတယ်။နားမထိုးမယ်။ဟင်ဒီရော်ဒီဘာမှမပါဘူး။အဲမပြောင်းနိုင်လို့ကြောက်ပြီ။ဟင်အဲ့ဒါကြီးအဲခုနကဟိုအကြတော့သူ့ဘာလို့လဲဒီမှာဟာရီတော့ပေါ့မပေါ့ဘူး။ဟင်မာရီကသူ့ဘာမှမပေါ့ဘူး။အဲ့ဒါမြန်မာပြည်ကျူး ကိုယ်ကိုယ်သိဆောင်လိုက်နေတာတူတယ်။အဲ့ဒါကျတော့ဟိုသုံးမှတ်တဲ့ဖြစ်အေးဖြစ်အေးနဲ့ဟုတ်ကလား။ဒီအဝိနာတော့ကဟိုဘာလို့ချောက်နေလို့ချောက်ကမ်းမှန်းလဲ။သူကြည့်လို့ချောက်ကြည့်လို့ချောက်ဘယ်လိုမှအရာဝင်လို့ဘူး။ဒီလိုမှဟုတ်ကလား။ဒီအဲ့ဒါကိုဒီလိုလုပ်ပြီးတော့ဒီဒီချောက်ဝဲ။ဟင်ဒီနေရာရဲ့ကြေရတာကဖတ်ပြီးတယ်။ဖတ်ပြီးတယ် ဟင်အဲ့ဒါကိုသူကဥပမာပြီးတော့ချွေးတစ်ခုကိုကလေးကြီးလူကြီးကြီးပြင်ပြီးနေပန်းတယ်ပြစ်စီလာရတဲ့နေရာနေကြဆံပြီးတယ်လူကြီးကိုသိအဝေးကြီးပြီးတယ်တဲ့အဲ့ဒီတင်တယ်ဟုတ်ကလားသူဝိဒုသာလို့တဲ့မာမရူပပြိစီကညာလို့ခေါ်ဟုတ်ကလားဒီနေရာကြရင်တော့ဟိုထိတာလေးနဲ့သိတာလေးကျိုးပြီးလို့ရစကားကိုပြောရရမောတော့ဟုတ်ကလား နာမည်မသာနာဝတိနဲ့ဒီရာလေးတခြားဒီနမတ်လို့ဒီရာညာနဲ့ဖွဲ့ဒီလိုလူကြီးမျိုးကြီးပြောမှနာဟုတ်ပြီပေါ့ဟုတ်ကဲ့ဒီဒီပါဝါပြောင်းနေတယ်ပါဝါပြီးတယ်ဟုတ်ကဲ့ဟိုနည်းနည်းလေးဟိုကျွမ်းသွားတာနည်းနည်းလေးပေါ်လာတာတော့ပေါ်လာတယ်လေဒါကြောင့်ဒီကဘယ်ပေါ်နေလဲဒါတော့ဒါပဲသိကြည့်ရမှာတယ်ဒီကျေရသူဒီဝါရီလာရဲ့ ဖြစ်ပေါ်တဲ့ပေါ်နေတဲ့တုံ့ပြန်မှုဖြစ်တဲ့ဒီလိုပြီးတော့ပြောနေတာ။ဒါပါဘူးသူ။ဒါပြီးပဲ။အဲ့ဒီဒီကမင်းရဲ့ဥပမာလိုပဲတင်လဲ။ညာဝင်ညာဝင်ဘူဒီပါဝါလာသူ့မိတ်ကနာငါပေါ်မှာတူတယ်။သူ့မိတ်ကနာငါတခါလာတော့ပဲလို့တယ်။ဒီနောက်တစ်ခါကြတော့ဒီနောက်တစ်ခါကြတော့ဟင်အဲ့ဒါပဲလား။အဲ့ဒီဒီကရောတခါလာလဲတာပဲလား။ သမီးများလာလို့ဝယ်တယ်လားဟင်ဆက်ဒါပဲလားမခင်ဗျားတို့ဒါကြည့်နေရမှာဟုတ်ကလားဆက်ဒါပဲကြည့်နေရမယ်ခင်ဗျားတို့ဆက်ဒါပဲဆိုင်ရှင်ရှင်တို့ဒီညမှာသုံးသက်အားကောင်းလာရင်တို့ပါတော့ရှင်တွေလေးရှင်တွေရုပ်ပြီးတရားဟင်းရှင်ဝင်တဲ့စိတ်သက်တော်မှာဆိုပါတယ်မရှင်ကကရှင်တွေကြီးရဲ့စိတ်ကြီးချဟင်မရှင်ကကရှင်တွေကြီးရဲ့စိတ်ကြီးချတာလားဟင်စိတ်သာကြည့်ရတယ် ဒါပြီးမှရှုပြီးရှုပြီးမှရှုမှန်းပြီးဟင်ဘယ်တော့ဟိုစိတ်ကလေးအကြည့်အဆူလူလူကြီးအဆွဲပြပြီးသားဒါတော့တစ်ခုပေါ်မှာပြောလိုက်တာလေဒီကံကဗရဏကဟိုရှုမယောဂီတို့ရဲ့မလန်းနေမှာနိုင်ပြီးပြီးပေါ်တာအဲ့ဒါကိုဒီလိုသူစိတ်ကလေးကစိတ်ကလေးကစိတ်ကိုပြီးပြီးလားဟုတ်ပါဘူးဒီအင်းကြီးလာပြီးမှယုတ်ကဟိုလှူရှားပြရတယ်တဲ့ သူကမရေးပြီးမှလုံးလုံးသူရှားဖို့မကြံပြရပါဘူး။ဒီလိုလိုစိတ်ကိုကြောင်းပြီးရုပ်ကိုရှားမှုဖြစ်ပေါ်လာပြီ။ဟုတ်ကလား။ဒါကရုပ်ကိုရှားဖို့ကိုကြောင်းပြီးစိတ်ကပြန်ပြီးပြီလား။ဒီလိုလိုကြောင်းနဲ့အကျိုးဒီလိုလားလေ။ဒီတစ်ခါကြောင်းနဲ့အကျိုးဒီလိုလားလေ။အဲ့ဒါကနရုပ်ပြပရိက္ခဏာလို့ခေါ်တယ်။ကနပါရိသောက်တာ။နှောင်းပြီးမှရှိ။ဒီတိုင်းရှိတယ်။ ပြောတယ်ဟင်အဲ့ဒီတဲ့ပရိယာညာဘာလဲကမှန်ပြီးပြီးပြလာပေါ့ကွာဒီအဲ့ဒါတော့ရုပ်ကိုသူတိုင်းပြရဟုတ်ကဲ့ဒီငံလောက်ရရုပ်ကြီးတွေကဘာဖြစ်သွားလို့မျက်နှာနိုင်သွားတယ်ဟုတ်ကဲ့ဟင်နိုင်သွားတယ်ဟိုရှိတယ်ဒေါသရောနည်းနည်းဆောင်းဒီဒီမှာဟောတာကြည့်ရင်လည်းနည်းနည်းလေးပါဠိပေါ်ပြီးတုံ့ခိုင်းတုံ့ခိုင်းတယ်သူကလေးတဲ့ပြည့်တယ်

အဲအဲ့ဒီရဲ့တိုင်းခက်နိုင်ရင်ဖြစ်သွားတာပထမဆုံးဝင်လို့ဘူးဘူးဖတ်တယ်အဲအဲ့ဒီနာမည်ဟုတ်ကဲ့အဲ့ဒီဒုံနဲ့ဒုတိယရဲ့အဲ့ဒီနာမတော့ဒီအာရဝိတာနာဝိတုတိခေါ်တာပေါ့ဒီမှာမှုတွေပဲတော့ပါဘူးအဲဒီမှာလည်းငါပဲသူတို့ငါပဲနောင်လည်းငါပဲတောက်ချိုအကြောင်းနဲ့ယူနေသွားပြီဘူးပဲဟုတ်ကဲ့အဲဒီဘဝကဒီလိုအကြောင်းနဲ့ယူလာတာတယ်နောက်ဘဝပြန်တော့ပေါ့အကြောင်းနဲ့ယူကြတာတော့ပေါ့ပါလိမ့် စမ်းနေနေပြီဟုတ်ကဲ့အဲဒီငါတော့လာတော့ရုပ်ကြည့်ပြီးတော့ငင်းကြပါဘူးဟုတ်ကဲ့ဆိုရင်အရင်ကငါပဲရှိတဲ့ပုဂ္ဂိုလ်ကဟိုပြီးကြတဲ့ညာနှုံးကတည်းကငါတော့မရှိဘူးကဖြစ်လာတော့သူမကြည့်မလားဖြစ်လာတာချင်းဒီနေရာတော့သူဆိုးလာပြီဆိုပြီးနိုင်လာဟုတ်ကဲ့တမယုကြယောဂီကိုဆိုနေဒီမှာပြနေပါလေကျောင်းဝင်ဖြစ်တယ်မှာဆိုပြီးမှန်ပါပဲအေးနိုင်လာပြီဒီဘယ်တော့ဆိုရင်လည်းဘုရားပတ်တယ်ပြန်လာတာ ဟုတ်လားမျက်မှောင်မှန်ကြည့်လို့ရှိရင်မျက်မှောင်မှာဒေါသရောင်စမ်းနေတတ်ဒီနေရာတော့ကိုဘာလဲခုနကဘယ်လိုဖတ်တာဖတ်တာလဲဒီကောင်းလေးကိုလှမ်းကြည့်လိုက်ရင်တစ်ခက်ခက်လို့ရတာပဲလို့အင်းဒါနဲ့တို့ဒီဟာလေးကိုမှတ်ရပါလိမ့်ဒီလူရတရားပြီးလဲဟုတ်ကလားအဲဒါဒီမှာဟိုရှင်လူကြီးတရားပြီးလဲရှင်လိုက်နဲ့ဒါပဲတွေ့နေမှာနော်ဟုတ်ကလားဒီကမှတော့ဒီတန်းမဲမဟုတ်ဘူးလား ဘာလို့ဆိုလားဒီဖြစ်ဖြစ်ပဲအဲ့တော့ဖြစ်တဲ့ဘူးနိငါဘောဒီသူရှိမှလို့ဒါပြောတာပါတဲ့ဟုတ်ကလားဒီဖြစ်တဲ့ဘောလေညညမောမှာလေသူရှိမှနေရမှာဘယ်မှတော့မနေနဲ့အဲ့ဒီဖြစ်တဲ့စိတ်သားမှုရုပ်ကိုမတူဘူးပြင်လာတာရက်နေပြီးနမ်းတက်ပြီးတာမှတ်တယ်ဟုတ်ကလားဖြစ်တဲ့ဘူးလေသူအချက်ပြပြနေကြည့်ပြီးကြားနေရမှာတယ်ဟိုလာနာပြီးပါတာတွေ့ပြီးသူဒီနမိတ်ပဲတွေ့ပြီးပါပဲဒါကပြီးမှတရားရလို့အမှန်ရလို့ ပြောတာမဟုတ်ပါဘူးသူစမ်းမကြည့်ဘူးလားဆိုတာလေအဲဒါလေးကြည့်ရမှာသူအဲ့ဒီညာကြတော့သူကသစ္စာနဲ့တလေသူကသိရှိပါဘူးသစ္စာဆိုတာလေးနဲ့တလေမသိရှိပါတဲ့သူကဒီလိုရရှိဒီဒီကိုလာတာဆိုပြီးဒီပတိကငါသိတဲ့ဒီကိစ္စကပတိကငါသိတဲ့ဒီကိစ္စကသူကဒီအာရုံတစ်ခုမှာအစာပိုင်းနဲ့အလယ်ပိုင်းကနှစ်ခုပြီးပါဘူးလေဟိုဟိုဘယ်ဘက်တူကအစာရေးတစ်ခုပြီးလာတယ်ဆိုပြီး စိတ်ဖြစ်လာတယ်။ဒါနဲ့တော့ဒါတော့စိတ်ရှိရမှာဟုတ်ကဲ့။ဉာဏ်ရဲ့အခြေအနေသဘောတဘာဝတို့ပြောကြတာပါ။ဟုတ်ကဲ့။ယောဂီတို့အာမတုကူတဲ့ပုဂ္ဂိုလ်တွေဉာဏ်ကူတာတမျိုးဒီကသင်တတ်တယ်။ဟုတ်ကဲ့။ဒီဒီအဒီအားဆိုင်ရှိတာပေမဲ့အဲယောဂီတို့ကဟိုတမျိုးသင်တတ်တယ်။အဲ့တော့ဒီကနေ့သူကဘောယောဂီတို့ဉာဏ်မြင်ပြီးတော့ပုဂ္ဂိုလ်ကဉာဏ်ပဲသိခံစားနေတာ။ဒီကဒီနံပါတ်ဒီနံပါတ်ပေမဲ့ယောဂီတို့အိမ်မှာ ဒီငိုပြီးပြီးတော့သိခံနေတော့ဘယ်လုံးမှပြင်မရတော့ဘူးအများကြီးဟုတ်ကြလားဗျဒီဒီကံကံဒီလိုတောင်းဖို့ဒါပဲရှိရမှာရှိကရှိရှိရင်ဒါပဲရှိရမှာတိုက်ရှိဟုတ်ကြလားဒီသူရဲ့အာကောင်းလေးအပြည့်များလေးပဲဟုတ်ကြလားသူရဲ့အာပြီးမှန်တယ်သူ့ကိုတောင်းနေတာတည်းမှန်တယ်ထက်လာရင်ဟိုအမြင်မှမှုပေါ်လာမှာတည်းအဲ့အမြင်မှမှုပေါ်လာရင်ဉာဏ်ရှင်မှုကိုဖြစ်နေတယ် ငါငါရှင်တို့လာရင်ငါမင်းတို့တက်ဖို့ပဲတင်တယ်အဲ့ချက်တန်ရှင်တက်ကအမျိုးပါနေလေဟုတ်ကလားအဲ့ဒါတို့ခုနကလိုဒီလုံးကပဲငါပဲအခုလည်းငါပဲငါကျင်လာလည်းငါပဲဘုံနံဘုရားလည်းငါပဲဒီလိုလိုက်ဒါတော့ဝိကြောတာလေမနက်ကဟောငါပဲဝိလည်းငါပဲငါကျင်လာလည်းငါပဲလားဟုတ်ကလားဟင်ဒီအရင်ယူကြတာလည်းငါပဲအပြင်ယူကြတာလည်းငါပဲလား ဟင်အကြောင်းကျိုးကိုဆက်ဆက်ကြည့်တာဒီမနက်ကရုံနာပါကိုအကြောင်းပြုပြီးသူဒီပုံတစ်ခါပြန်ပြလာတာဆိုရင်ဒါကဒီအကြောင်းပြုပြီးဟိုညာဘင်းရုံနာမျိုးဒီလိုဖြစ်ချင်ပါတယ်လေအဲ့တော့လို့ဘဝဖြစ်ခြင်းကြီးဟာတဘဝထဲမှာလည်းအကြောင်းကျိုးနဲ့ဆက်သွားနေတာဆိုရင်တဘဝနဲ့တဘဝပူတော့ဟောပြီအဲ့ဒီတိတ်မကြောက်ဘူးနော်ဟုတ်ကဲ့တာမန်တိုက်ရှိပါမှာဘယ်မှာဒါလည်းပေါ်နေမှာဘယ်မှာမပေါ်ဘူးရုပ်ကြီး ဒီသမိုင်းဆန်းရှူအောင်မလုပ်လို့နှကောင်းနဲ့လေးနဲ့တိုက်တာရှိတယ်ဥပ္ပါကြီးကိုဟုတ်ကလားရှင်ရင်မတန်တဲ့ဒီညာကြတော့သိဉာဏ်တက်တော့မယ်ဆိုရင်ငါပူတက်လာပြီးပြီးရှုခွက်ထဲမှာရှိနေလို့ကြောက်မှာပူတက်လာဟုတ်လားတော့ဘာပြီးလို့အာယုံအစာရောအလေရောအဆုံးရောပုံတယ်လို့ညာကြပါဘူးကွအဆင်းပြီးညဘာဘူးဟုတ်ကလားတော့ဘုံညာပါအစာရောအလေရောအဆုံးရောလက်ကနဲ့လက်ကနဲ့ရှုခွက်ထဲရှုလိုက်တဲ့ဘုလို့ချင်းဘာဖြစ်လာမလဲလက်ကနဲ့ကြောက်ပါဘူး ဥပမာပြရရင်ဟိုလူတိုင်းတဲ့မူအဝရိယောဟာမျိုးတွေ့ရပြီတော့မှကြောက်ဟုတ်ကဲ့စိတ်ကလေးကိုပါတယ်လေစိတ်ကလေးကိုပါတယ်လေအဲဒီတို့ရုံကြီးနောက်တဲ့ညီညာတို့မှာကြည့်လိုက်ကြည့်လိုက်တော့ပြောလာပါသေးတစ်ပြေးပြေးနဲ့ယူယူယူယူပြင်ပြီးတော့သွားပြောရင်ဒီဘာတော့ဟိုဟိုမိဘတော့မှမိဘပါပါတော့စိတ်ကလေးကိုကြောက်သွားစိတ်ကလေးကြောက်သွားလို့ဒီနေ့ဒီဟိုမိဘတွေမှာဒီမိဘလာကနေတော့မိဘတော့ပြပါပါမသွားဘူးလား ငယ်ငယ်ကလည်းဝိတာပုတ်ပြီးကြောက်သွားလဲပုတ်ပြီးကြောက်သွားလဲဒီနေရာမှာပြတ်နေလေဉာဏ်မှဗျာယောဂီဒါတခါလာလက်တာတခါလာတော့မဟုတ်ဘူးစိတ်ကြောင်းလို့စိတ်ကြောင်းပါဘူးအဲစိတ်ကြောင်းလို့သူနဲ့လည်းကြောင်းမှာမဟုတ်ဘူးလားဟုတ်ကလားစိတ်ကြောင်းလို့ဟိုစိတ်ရရင်ဟိုပြတ်တဲ့အတိုင်းနေမှာဒီစိတ်ကြမ်းရင်သူလည်းကြမ်းနေမှာပေါ့စိတ်ရင်သူလည်းလာမှာတယ်စိတ်ကအလယ်လာပြီးရင်သူလည်းအလယ်လာဖြစ်မှာမဟုတ်လားဗျ သဘောပေါက်သလားဒီအင်တိတ်ဖြစ်တာဟာအဲ့တော့ဒီညာကျတော့စလဲတော့ပါရုံကိုသိနေတဲ့ဒီကနေ့သူကြောက်ပြီးဒီကနေ့သူကြောက်ပြီးဟုတ်ကလားဗျဒီလိုကြတော့ဒီညာကျင်းနေလို့ကြောက်လို့ကြောက်ဟုတ်ကလားအဲ့တော့ကိုတိုက်တူရင်းဆိုရင်ကိုရှုအပ်တဲ့ယုံညာပင်ဒီညာဒီကနေ့သူကြည့်ဘာကြောင့်တွေ့ဟုတ်ကလားဒီဒီညာကိုရှုလို့ရတယ်ယောဂီတွေကျတဲ့ချူတာလည်းကြောက်ပါစီတော့မှာချူတာလေးဒီမနဲ့လည်းကြောက်ပါ ဟုတ်ကလားဟင်ဟုတ်ကလားရှင်နာလေးစားရင်နိုင်ရှင်နာဘယ်လိုရှင်တော့စားစီပါတိုင်းမတန်တဲ့ရှင်နာကိုစားကုန်ပြီတော့ဒီကိစ္စကိုကြောက်တယ်ဆိုကိစ္စကိုကြောက်တယ်ဟင်အဲ့ဒါယောဂီတွေပြောနေတဲ့အနိစ္စရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တရဲ့လက္ခဏာတောင်းပဲယောဂီတွေကအနိစ္စမပါဘူးကြဟင်အနိစ္စကိုသိရတယ်မှန်ပါဘူးဒီနာကြတော့ပရမတ်တယ်မှန်ပါဘူးအနိစ္စရဲ့ဘယ်လက္ခဏာ ဒုက္ခရဲ့သဘောလက္ခဏာအနတ္တရဲ့သဘောလက္ခဏာသူကြားမိရဟုတ်ကဲ့ဒီညာကိုတက်ခါပါလို့ဒီပါပိတ္တဆိုလူတယောက်ကဖိထားလို့အလုံးတင်းတက်ဒါကဘောပိုင်းကလူလမ်းနေတယ်ဒါကဂိညာဖိထားလို့ဒီတော့ဒီခါတာဟုတ်ကဲ့ဘာဖြစ်လို့လဲမိသားနဲ့အနိစ္စလို့ဖွင့်ကြပြီတယ်လေဒီမှာမျိုးရည်တင်နေတာတယ်ဟင်ကိုယ်ကဘာလဲမမျိုးရကြနေပြီတယ် တို့ကကောင်းတယ်လို့ထင်နေတာတယ်ဘယ်လိုလဲစိတ်ကလည်းပြတ်ပြီးစိတ်ကလည်းပြတ်ကောင်းမှဟိအဲဒီမှာအစွဲနဲ့အခဲနဲ့လုံပတ်ပြီးလေဒီညမှာသမာဓိပညာရုပ်ကိုလူပြောက်ဖိထားတော့ကိုခံရအလုံးကိုသိကြတာအပေါ်ပိုင်းညာလေဒီကပြိကြပါလေဟုတ်ကလားဗျကျေရောပြီးနာဆိုလို့ရှိရင်တခါတည်းဟိုလက်ကြီးပြုတ်ကြလာတော့ခြေတွေပြုတ်ကြလာတော့ဒီလိုဖြစ်ဖြစ် စေတုကြီးကြီးများကြောက်တယ်ရတချို့ယောဂီနာတွေကိုယ်ရှိမှာယုတ်ကြီးကိုကိုယ်ကိုကြောင်ပေါ်နေတာအဲဒီညမှာပေါ်လာတယ်တချို့ကြတော့လည်းသူဟိုဟာပေါ်လေဒီစိတ်အားကြီးတဲ့ယောဂီနာဆိုလို့ရှိရင်တရားရဟန္တာဒီလိုပေါ်တာတရားအားကောင်းတဲ့ပုဂ္ဂိုလ်ပုဂ္ဂလာဟင်တို့ရာသာအားကြီးတဲ့ပုဂ္ဂိုလ်ကြတော့ဒီညမှာအာသုဘဒီအပုတ်ဒီပေါ်ရတာ ဒေါသအာကြီးတဲ့ပုဂ္ဂိုလ်တွေဒီမှာသူရဲ့မှန်ရည်ရဲ့ကိုယ်တွေကလည်းတွေ့ရတယ်ဘိတ်လည်းတွေ့ရတာဟုတ်ပါရဲ့မောဟအာကြီးတဲ့ပုဂ္ဂိုလ်တွေဘာလို့ရမလဲတခါတော့ပုံကျိုးပါဘူးလေဟုတ်ကလားပုံတိကျပုံမိတိပြေးပိသာလူတွေရတယ်အဲ့လိုမျိုးလည်းပေါ့ဟုတ်ကလားဒီညမှာအစွဲနဲ့ထဲနဲ့လုံဆွဲနေတယ်လေဒီကတာအာနိစ္စဒုက္ခအနတ္တမှာ ယုံကြည်နေတာကမြေသေးကောင်းတယ်ပိုင်တယ်ဒီလိုတွေလေအဲ့ဒါယုံကြည်လို့ဟောလာကဘာကိုယ်နဲ့အခုလက်ရှိညာကိုယ်နဲ့အကျေလူကြပြီအဲ့ဒီနေရာမှာယုံကြည်တရားမှာအကောင်းကောင်းလို့ပြောချင်နေရင်ကိုယ်ကသူ့ဝင်ကဖွဲတော့မလေးသူ့ဟုတ်ကလားဒီနေရာအာရုံနဲ့မနိုင်လို့ယူတာတချို့ယူတာဒီနေရာတွေဟုတ်ကလား အဲ့ဒါဆိုဟိုတစ်ဖက်ကဟိုနှောင့်လို့ကြောက်လို့ယူတာပါကိုယ်ညီကိုမနိုင်ပါလားကိုယ်ညီကိုမနိုင်ဘူးအဲပြီးတော့တခြားလာပြီးဆောက်တာလာလာကိုယ်ညီကကိုယ်ပြန်ဆောက်နေတာပါအဲ့ဒါချင်းမင်းမင်းတစ်ခုဆောက်တာဟုတ်ကဲ့ဟင်အဲ့ဒါချင်းမင်းတို့တစ်ခုဆောက်တာမဟုတ်ဘူးလားဟုတ်ပါဘူးအဲ့ချင်းမင်းတို့တစ်ခုဆောက်တာဒီငါကလည်းချင်းမလီနဲ့အဲ့ဒါညငါသာပြောတာဟုတ်ကလားဒီကတကယ်အကြည့်နဲ့ဥပဒေညီနဲ့မေလူတဲ့နေရာမဟုတ်ဘူးလား ဟုတ်ကလားသူမျိုးဒီဒီဘက်ကယောဂီတူရဲ့တကယ်ရှိနေတာကအနိစ္စရဲ့နေရောက်လာပြီဖြစ်တယ်ခြေချမှာကိုကနိစ္စနေနေဘက်ကအပေါ်ရဖမလို့ဒုက္ခဒုက္ခနေနေကိုခြေချလို့တင်တယ်ဟုတ်လားခြေချမလို့ဆံပြင်လာတင်တယ်ဟဲ့ဟိုဘက်ကနှောက်တော့မလို့ဟုတ်ကလားဒုက္ခအနာတနေနေကိုသူခြေချတော့မလို့လုပ်ပြီးတင်တယ်ဟိဒီနေရာကဝိပဿနာပြောတယ်နော် ဝိပဿနာပညာပါဆိုတော့ပြီးကြတဲ့ညာနောက်ဆင်းကဝိပဿနာပဲပေါ့ဒီလက္ခဏာပုံစံမြင်တဲ့လက္ခဏာပါမဟုတ်လားလက္ခဏာပါရှိရယောဂီတရားကြီးဒီလက္ခဏာမြင်ကိုမြင်လို့ဘယ်ရမှာတူပါတော့ဝိပဿနာညာလို့သုံးပါဆိုပြဒီကတော့ဝိပဿနာနေတဲ့ရောက်ပြီတယ်လေကျက်တယ်တော့ဖြစ်အဲ့လိုလူမာဒီညာမှန်အောင်ပါ ဒီတော့တခါတည်းမျက်စိနဲ့မလဲဝိညာဉ်နဲ့လက်ကနဲ့ပုံစံကြည့်ဝင်လို့ဒီလိုပေါ်တာပြီးတော့ဝေဒနာမှလည်းပြီးကြတဲ့အပိုင်းကိုဒီတိုင်းဒီဝေဒနာပြည့်တံခါမယ်ပုဂ္ဂလာပြအမလေးပါလေးဒီခန္ဓာတပြပုဂ္ဂလာအဲ့တော့ဟိုခန္ဓာကိုယ်တွေကဟာကပေါ်လာမဟုတ်ဘူးယောဂီကိုတတိယချဲ့တာနော်ပုဂ္ဂလာကိုယ်ကမင်းလေးပေါ်လာပြီးဒီစာအများကြီးနေတယ်တတိယချဲ့အားနဲ့ချဲ့ပြနေပြီလေ ကိုယ်ပါကကောင်းပြီလေဟုတ်ကဲ့အဲ့တော့ဒီနေရာမှာအလုံးနာအလုံးကြိုက်ရအလုံးခဲရတော့တော့နေကြဘူးရနေကြဘူးတော့သိသိများတယ်မသိဟုတ်ကဲ့လားနေကြဟင်ဒီနေရာမှာသိသိများတဲ့နေရာသိရပါလိမ့်လားသဘောပေါက်တယ်ဟုတ်ကဲ့လားဟောသူညာသိနေသူလက္ခဏာလေးဟောလို့ဒီလိုကိုယ်သိကြတယ်လားဟုတ်ကဲ့လားဒီလိုကြည့်တာ မှားသလားမှန်သလားဟုတ်သလားဒါရုပ်ကိုဟာကိုချိန်တယ်ဟုတ်လားအဲ့တော့ဒါလည်းတို့ဒီရှုွယ်တွေကဒီသိရောက်သိရောက်ဖြစ်လာပြီတယ်ဒီအရင်ကလို့ဟိုဒီကိစ္စမှန်ကိုပြီးလာပြီဟုတ်တော့ဘာလို့ဒီအစလို့ဆိုအဲ့လိုဖြစ်ရှိနေဒီဟိုဆက်လာပြီတော့ဆိုတော့အဆုံးထိဒီလိုသွားပြီတဲ့ဒီဟိုအမိချက်သွားတာတယ်ညာနေချက်သွားပြီလို့လား အဲ့ဒါရေးကြောင်ရေးကြောင်ရှင်းသူ့ကိုပဲတိုက်ချူရမှာဒါပဲရှိတယ်သူကြတဲ့တိုက်ချူရမှာတယ်ယောဂီတို့လုံယူလို့ရှိသလားဝိကြီးတမန်သူတဘောသူဆောင်မိကပေးရနာသူတီကပွဲကြီးတမန်ဒီတိုက်တယ်နော်အဲ့ဒါရှိနေမှာကြည့်နေတော့အဲ့ဒီရေးကြောင်ရေးကြောင်ဟာမမီနိုင်တော့အောင်ခင်ဗျားတို့ညာနိုင်မယ်ဘောဘောအာယုံအစနဲ့လည်းမရှိတော့အဆုံးမိတ်တာတော့ဟင် ဖုံးမိတံတို့ဟိုအဲလည်းနဲ့ဖုံးမိတံတို့ရိတ်ကလေးရိတ်ကလေးရိတ်ကလေးဒုဥပမာပြရလို့ကျင်လာဒုတိယကတော့ဒုသဘောပေါက်လို့ပြောရတာပဲလေဟိုတို့အမြန်ထားကြီးဘဝနေပြီးတော့ပြင်းမောက်ကနေကြည့်ရတယ်ပဲဒီကလေးရိတ်ကလေးရိတ်ကလေးဒီညမှာဟုတ်ကဲ့ဟင်အဲဒီကလေးရိတ်ကလေးပဲဒီညအများဆုံးပဲလားဟုတ်ကဲ့ဟင်တောင်းတော့အဲသူ့မှာအလဲမရှိတော့ဘူးပဲအစနဲ့ဆုံးအလဲဆိုတဲ့အကြည့်မရှိတော့ဘူးလေ တစ်ခါနဲ့ဆုံးမယ်တစ်ခါနဲ့ဆုံးမယ်ကျွန်တော်တို့စားလိုက်ပြီးဆုံးသွားပြီးစားလိုက်ပြီးဆုံးသွားပြီးတော့ဆိုတော့မှမရှိတော့ဘူးလေပညာမြတ်တာလေဒီကနေ့တို့တော့ဒီကနေ့တို့တော့လေအဲမအားကောင်းတဲ့ယောဂီများဆိုဒီနေရာပါပြီနော်ခေါင်းဆောင်မှုလားဆန်းပြရလို့ဖြစ်လာတယ်ဟင်ဒီလာတာတည်းဟင်တိုင်းပြည်ကိုဖြစ်လာဟုတ်ကလားဗျဟင်တိုင်းပြည်ကိုဖြစ်လာပြီလေဒီကနေ့ဒီကနေ့ဒီကနေ့လား စင်ညာလေးမှာတခါတလေကလုံပြီးတော့လုံပြီးခန္ဓာကိုယ်ကြီးနဲ့ပြည့်ရဖို့ကြွားလို့လားဒီညာကြောင့်ဟိုဘယ်မှာပြီးကြတဲ့ညာတော့ဟုတ်တော့ဒီညာဒီညာဟိုဒီညာဟိုပြီးကျင်းရှိအောင်ဟုတ်ကလားအာယုရဲ့အပနဲ့ဆုံးမသူကြံတော့တာဟုတ်ကြ။ဒီကလေးတို့ကြောင့်ဒီကလေးတို့ကြောင့်ရှုရသူလေဟုတ်ကလား။ဒီအဲဒီညာအဲ့လိုရှုရင်းရှုရင်းနဲ့တို့ပါတော့ပူရည်ကြီးနေနေတယ် သင်္ညာကြတော့သူဖြစ်ပြမြင်လို့သာလို့သုံးတယ်ဥရိယဗျာညာတယ်အပြည့်နဲ့ပြည့်စုံတယ်အတိကြံမိပါဟိဖြစ်တည်ပြမှာအတိဖြစ်အောင်ဥပဒေတင်မှာဖြစ်မဖြစ်အောင်ဥပဒေပြင်မဲ့တယ်ဖြစ်ပြီးချက်ချင်းပြဖြစ်ဖြစ်ပြီးချက်ချင်းပြတယ်လေအဲ့ဒါလက်ကျနဲ့တော့လက်ကျနဲ့တော့ဒါကြည့်ရမှာပေါ့ပုဂ္ဂလာဟိပြေတခြားရှုဖို့လူသေးသလားဒါပဲမဟုတ်ဘူးလားမှန်ပါပါ ဒီလူပြောမိတဲ့ပုံလူရှင်တွေကြီးမှန်ပါဘူးဟင်ဆွေကြီးတို့ပုံလူကြီးတို့ဆွေကြီးကဘာလာတော့ပုံတယ်လို့ဒီခုနှစ်ပတ်သာပဲဖြစ်ပါပါဟုတ်ကလားဒီရာကြီးဖောက်ဖို့တော့ပါပါလာဒီမှာမှာမိမဆွေဒီမှာဆိုဆွေရမကတော့စုပ်ကြလိုက်ပြီလေဟုတ်ကလားမိမင်းစိတ်သာဆိုဟုတ်ကလားမိမတော့မဟုတ်ကြတယ်မနော်ဒါပဲရှင်လေဒီမှာလည်းဒါပဲကဒီမပေါက်ပဲရှိတာတခြားမရှိပါဘူးဗျဒါပဲကြည့်ရမှာဗျ ပြောခဏရိတ်ကြောက်တဲ့ကိုဟုတ်တော့ဘူးဒီမှာအလုံးမြင်ညာလုံးနဲ့ဟုတ်ကလားဒီညာရောက်လာတဲ့ယောဂီတရားကိုဘာဖြစ်လာမလို့တို့ခုနကလိုရှုံးတယ်မှာအလင်းရောင်တွေပါပေါ်လာတာတချို့မျက်စိမိတ်သားတယ်ဟိုတို့ပါတော့လက်လိတာမင်းရဲ့ရှိရာထိုးလိုက်တယ်လို့ဟုတ်ကလားဒီတချို့တခါတည်းမျိုးစီတို့နားတို့ကအလင်းရောင်တွေနဲ့ဆက်ပြီးကလေးဟုတ်ဒီလိုလည်းမြင်ရတာပါဟုတ်ကလား သူယောဂီများတော့တခါတဲ့ဒီဝန်တစ်ခုလုံးလမ်းကြရင်ဝန်လုံးကလည်းလောက်ပါမိဘူးကြတခါတည်းလင်းနေဒါတော့ခုကိနေနေယောဂီများတော့ပါမအားလုံးကြောင့်ကိလေသာကိုသင်ကျဲတဲ့ယောဂီများကြလို့ရှိတော့သူထိတ်တဲ့ရနေဆိုဘယ်နည်းတောင်နဲ့သူ့လူကိုတကယ်အလုပ်လုပ်တာဘယ်ဒီဖွင့်ကြည့်ရတော့ပါတယ်ဒီစိတ်ကကိုသိချာဥပ္ပိဒါပါလို့ သူလေဒီကျောင်းမိတ်မှနေတော့ကဟိုတို့ဘင်းညာတော့လိုက်တော့ဆိုလို့ရှိရင်အဲသူတိကမိတော့လက်နဲ့တာမိနဲ့ထိုးထားလို့ဒီလိုတည့်ပြီးတော့တော့ပြောနေတာဟုတ်ကလားအဲဒီတော့လေဒီဆရာတော်ရဲ့တော့မြင်နေဒီတော့ဒီပုဂ္ဂိုလ်ဒီတော့ဒီသမာဓိအားကောင်းရယ်ဒီမှန်နေတော့မသိဘူးဟုတ်ကလားတော်တော်ပြီးအာထုပ်ကိုသူ့ကိုပြောလိုက်တယ်မောင်ဒီတော့ကဟိုသူ့တော်တော်အာထုပ်ဆိုတော့ဥတီတော့ကခရီးတာဟာ ဥစ္စာကတော့ဝင်တယ်ဒီကြရောဘုရားအကြောင်းပြုတယ်ပြုတာဟုတ်တယ်ပါဘူးအဲ့တော့သူနဲ့သင်္ကြန်ရှင်းလို့မနာလို့ငါနေထုတ်တယ်အဲ့လိုတော့အထင်ဝဲသွားတယ်ဟင်ဒါနဲ့တတိတော့အရှင်ဘုရားအကြောင်းကိုပါမျက်ကြံနေမှလာပဲသူသိတာတော့ကိုယ်တော့ကိုရောတော့ဘူးဒီလောက်ဒီအားကောင်းလို့ပြောတာတို့ဒီဝင်ဝင်ကြတော့ဘယ်လိုမှအားထုတ်လိုက်တယ်ဆိုရင်တခါမင်းနေတယ်ဘူးတကယ်ကိုနေတယ် သူ့ကိုစိတ်ထဲကနေမှာမျိုးတို့ကုကိယောဂီများတော့ဒီစိတ်ထဲမှာတော့ပဲရှိတာပါဗျာဒီမှာဖြစ်တတ်တယ်ဟုတ်ကလားပြီးတော့စိတ်စီအလုံးခိုင်ရမယ်ဗျာထားကြနေကြဗျာပီဒီအာရဲ့ဒီမှာအလုံးကောင်းများအလုံးသွက်ကြီးရအဲခန္ဓာကိုယ်လည်းပေါ်လို့ပါလို့ရတယ်များတယ်ဟုတ်ကလားတရားအလုံးထက်လာတယ်အဲ့ဒီယောဂီမျက်နှာကြည့်ရင်ရှင်ပြတ်လာတယ်သက္ကပ်တော်များကြံပါဟုတ်တခုရှင်ရကြလားဟုတ်ပြီ ဘူးရှိရတရားကဆက်လာတဲ့တင်ငယ်တော့ဒီအတော့အာဘောအဘောအယူတန်မှာဒီသူတန်တဲ့အဘောအယူကအလုံးနဲ့ပတ်သက်လို့ကိုယ်ကြီးကိုတန်တယ်တခြားကမဟုတ်ဟုတ်လားတဲ့တခါတည်းအဲ့ဒီအေးဒီငင်းဒီအရာလေးတွေရှုကောင်းပြီအဲ့ဒါလေးပြေးလိုက်နေရင်တုံးကဖြစ်တဲ့ဆက်ကနေရောက်ပြီရောက်ပြီဟုတ်ကဲ့ဒါပြေးလိုက်တော့ဟောတော့ ဟဲဒါဒီတော့မလုပ်ကောင်းတော့မေးနေပြီမေးမေးနဲ့ကြောက်သွားပြီသူကလုံငင်းချမ်းတဲ့နေရာကိုဗျာအတင်းအောင်လက်ဆက်လာတဲ့ပီဒီအားလည်းလုံကောင်းလာတယ်ပဂလာကျစုံကြီးချမ်းနေချမ်းနေဒါကလည်းပီဒီအားရဲ့တတိပဂလာသူတို့အင်းကြီးနဲ့စိတ်ကြီးနဲ့အဲ့ကလည်းပီဒီအားရဲ့တတိပဂလာအဲ့ဒါဒီကြလာမှာဒါပဲကလည်းအဲရှုနေတဲ့ပုံထားထားလို့နေကြဒီရှုရတဲ့ဘယ်လိုရှုရှုကြဟိုအလိုက်ကိုဆွဲဘလူကြပါကြ ဟုတ်ကလားသိကနေသိကနေသိကနေနဲ့ဟုတ်ကလားအမှုတိုင်းမှာအလုံးဟိုဒီဝါလို့ပါတယ်မူးပါတယ်ဒီလိုရင်းကျက်လာတဲ့အပိုင်းကျတော့မမူးတော့ပါဘူးဟုတ်ကလားဒီလိုလုံးကောင်းညာအဲဒီနေရာလေးကိုကိုယ်တိုင်သွားတဲ့ပုဂ္ဂိုလ်ကပျောက်ပြီအဲ့ဒါကြမှာဟာနာသားနေတဲ့ဒီဘက်ကခုနကအင်းကြီးမှုချမ်းသာမှုပဲလိုက်တာနာသားနေပြီဆိုတော့ဖြစ်ပစ္စံကောက်တာဖြစ်ပစ္စံကောက်ပြီးအဲ့ဒီမှာလိုက်ယူပါတယ် ကိုယ်ကိုအဲ့ဒီအေးရရနေရတော့တာဦးတော့ဘာကြီးအဲ့ဒီနေရာမှာတော့လောက်ဆုံးဘူးဟုတ်ပါလားသူ့သာတော့မြေခံပြီးခေါ်တာပေါ့သူရနေတဲ့တရားပေါ်ကိုအထင်ကြီးသွားပြီဒီအဲ့ဒါပေါ်တတ်မဲ့ပြီးတော့အဲ့ဒီနေရာမှာလောက်ဆုံးနေပုဂ္ဂလာဖြစ်ပြကြရှူပါဆိုတော့ဒါကတော့ဒီငါခုရနေတဲ့ခုနအေးအေးလေးကိုရှူနေခြင်းဒီလာပါဟုတ်ပါလားရှုနေကြတာဖြစ်ပြကိုရှုမှလမ်းလမ်းလို့ခင်ရင်လို့ ဒါပါလို့ပြောတာကိုယ်ကိုယ်ကတော့ဒီယောဂီများအများကြီးဖြစ်တတ်တာပေါ့လေပုဂ္ဂိုလ်ဟိုဟာလည်းယူရတာမျိုးဆိုနာမ်ကပြောက်သွားပြီးဒီတဲ့ဘုရားဖြစ်သွားတော့ကိုယ်ချုပ်ကဘုရားအာရုံပြုလိုက်တာပါပဲဖြစ်တဲ့ဒီလေအဲဒီဟာလမ်းမှလမ်းမှကိုနာမ်ကွာခွဲရနေရဖြစ်တဲ့အတွက်မက္ကမက္ကညာနာတနာဝိတုတိလို့သာသုံးပါဗျာဟုတ်ကလားဒီနာမ်နဲ့နာမ်ကဒါလမ်းခွဲခြင်းလေ ဒီပေနဲ့ပေနဲ့သွားတဲ့နောင်ကိုပေနဲ့ပေနဲ့သွားတဲ့နောင်ကိုတော့ရှိတယ်လို့လေအဲအဲ့ဒီနေရာမှာနာမနဲ့နာမခွဲတဲ့နေရာဗျဟုတ်ကဲ့အဲ့ဒီနေရာကြီးကြီးဆုံးဗျဟင်အဲ့ဒီနေရာမှာခုနကဟိုအင်းကြီးမှုဘာယာမှုချမ်းသာမှုအဲ့ဒါလေးကိုတရားသိတရားမှသင်ပြီးအဲ့ဒီပေါ်ကိုတရားပြည့်စုံနေရုပ်ပြီးသွားပြီနာမနာမဟုတ်ကဲ့ပေါ်နဲ့နောင်ချိုးထုတ်ပါဦးတယ်လေအဲ့ဒါနာမနဲ့နာမခွဲတဲ့နေရာ သာမတ်သာမတ်တော်ညာနာတော့ကနာဝိတုတိလို့ပြောလို့လားဟုတ်ကလားအဲ့ဒီအနေဒီကိုဒီဒီရုပ်ရှင်နဲ့ရုပ်ရှင်နဲ့ကြောင့်ဒါလည်းရှိရမှာတင်တယ်ဘာရှိရမှာလဲဒီဒီရှိပြည့်ဒီဘောသာဒီသမာဓိဒီကုနာတို့ဟာလိုက်ဥပဒေသမာဓိဥက္ကနမိတ်ဥက္ကနမိတ်ဥပဒေသမာဓိအဲ့ဒီနေရာတုန်းကမှားတာကလည်းအခုအချိန်တော်ကြပါလို့ရှိတယ်ပါပါပါ ကွာလို့တခါလာမဲကြဆုံးမဟုတ်ဘူးသူသူကိုကြည့်ကြဟိုရှိရပြောကြတယ်သိစမ်းမထောင်ဟုတ်ဘူးမဟုတ်ဘူးလေဟုတ်တယ်အောက်ကတော့ဒါရီဒီနေ့ကဟိုဒီဒီကိစ္စကြောင့်ဒီကိစ္စကြောင့်ဟုတ်ကဲ့အလုံးများများအဲ့တာဝန်ရုပ်လို့တိုက်ရှိပါတယ်လေဒါရှိတာဟုတ်ကဲ့ဒါရှိတာရှိရမှာပေါ့ဗျာ ရှုလိုက်တော့ဘာဖြစ်တော့ဒီလိုဆိုင်အားကောင်းကောင်းနဲ့ရှုစားရတော့ဒီနေရာကျရင်အာယုအစလည်းမရှိတော့ဘူးအလေလည်းမရှိဘူးအဖုံးလိုက်ကြတော့ဒါအလုံးများပေါ်ပြီးဘယ်ညာကဟုတ်ကလားအဲအင်းမညာကလည်းတက်သွားဘူးအဲ့တော့ဒီနေရာကျရင်ဘယ်ဘာလို့တက်သွားလဲဒီလိုလိုမျိုးတော့ချက်ချင်းကြောက်ဒီတော့ချက်ချင်းကြောက်ဟုတ်ကလားအဲ့ဒီတိုင်းဖြစ်ကုန်ဟင် ဘုရားစီပင်ဆိုတာဖြစ်ပြီးတက်မှာအဖြစ်ဖြစ်တယ်လို့ဆိုပြီးလားသမားပါပုဂ္ဂလာကြီးဒီအဲ့ဒါကြတော့ခုနကဟိုတောင်မသနာလို့ရွေးတော့မဟုတ်တော့ဘူးလေချိန်ကြချိန်ကြဟုတ်တော့ဘူးတော့ကြဒီမှာမပေါ်ဒီမှာသိချင်းကြတခါလို့ရှိရတယ်ကုန်ရှိဒီနေရာရောက်လာတဲ့ယောဂီကြားလို့ရှိတယ်ဝိညာဉ်ကပြီးပြီးတာကညှိုးသွားပြီလားဟောတော့ပြည့်ပြီးတွေ့နေတာဟုတ်ကဲ့ဟုတ်ကလားအဲဒီအဲဒီမှာ ဝင်လာကယောဂီပြောဆိုလို့ရှိရင်အာဒီဒီညာကဗဒနာပြီးပြီးသိကြလဲရင်းကြီးဘူးပဲဆောင်းလာဒါဒီကဆောင်းသွားမယ်ရှင်လူကြီးပြရဘူးဟုတ်လေဒီဆောင်းလိုက်ဒီနေလိုက်နဲ့ညီကြီးအပဲဆောင်းသွားလို့လို့တခါတလေညာလာတို့ချီတော်ကြီးများတိုးဝင်သွားတယ်ဟင်ဒီလိုဒီလိုယောဂီများတောင်းတပါပြီကလူကြီးကြီးနဲ့ချီတော်တော့ပါလို့ဖြစ်သွားတယ်ပါဠိတော် ဟိုတော့ခြေလုံးပြောင်းပြီးဒူးနဲ့ထောက်သွားတယ်တော့ပါလေမိကလည်းလာပထမတော့ဆောက်ပါလေဟင်ဟိုကခြေလုံးကိုရှိတော့ဘူးလေဒူးနဲ့ထောက်သွားနေရတယ်ဟုတ်ကဲ့အဖြစ်တည်ကြီးလေဘူးလေမှလည်းဟိုဒူးရဲ့ခြေတော့ရဲ့လက်ရဲ့တာနာမှုရှိအောင်ပြင်ရမှာဟုတ်ကဲ့အဲ့တော့ပြင်းညံ့ရဲ့အမြဲပေါ်ပြုတ်နေတဲ့အပွဲစိတ်ကြီးဒီညမှာ ဒိုးထင်ကြီးတဲ့လက်တို့ခြေတို့အင်းသားတို့ခြေလက်တို့ဘာဆိုတော့ပြေချာရှုနိုင်မှာလက်ကလေးဟာရင်းရင်းတော့ပဲတွေ့တော့တယ်ပုတ်လာကြအဲ့တော့မျက်နာလေးကြည့်တော့လေမျက်နှာငယ်ကြီးဖြစ်တာပုတ်လာဒီမျက်နှာငယ်ကြီးဖြစ်လာတယ်အဲဒီအပြောင်းအလဲတွေတန်ခါကြီးလည်းတော့မှာပါပဲအဲ့ဒါတချို့ယောဂီကအဲ့ဒီအပြောင်းအလဲကြီးရင်းပြီးမျက်နှာငယ်ကမဟုတ်ဘူးချို့ယောဂီကြတော့ဒီနေရာမှာအဖက်ကို ဝင်ပြီးတော့ကြောက်စိတ်ဝင်လာတာလည်းရှိပင်ကနဲ့ဘုရားအဲ့ဒါတခုခုမြင်ရတာပါတချို့ကအပြက်ပဲမြင်တာပါတချို့ကအပြက်ရှင်ကြီးနဲ့အကြောက်ကိုမြင်လာတာပါဟုတ်ပါကြောက်လားကဗျာဘုန်းကြီးရောက်နေတယ်လို့လေဟင်ဒါကလည်းဘုရားမအားဘူးမရဘူးအဲ့ရုပ်အားဘူးမကြတော့လည်းပုံမပေါ်ဘူးကြောက်သွားရှင်လေအတိလေးအားဘူးမကြတော့ပုံမပေါ်ဘူးကြောက်သွားရှင်လေဒီအဲ့ဟိုအားကိုမဲ့ဒီအားကိုမဲ့တချို့များယောဂီများ ဟိုနောက်ပိုင်းမိန်းမကြီးတွေကြောင့်ငန်းငူလိုက်ပန်းယူနေတော့ပါပြီကျိုးချပြီးလိုက်ပန်းယူနေတော့ပါပြီတော့သူပါပြီဟိုမှာကြောက်ရတာလေဘာမှအာရုံပြန်ကြည့်တော့ပဲဟုတ်ကလားဘုရားပေါ်လဲအဲ့ဒါပါပဲဟုတ်ကလားအဲ့တော့ဒါရှင်ကြီးရှင်ရဲ့နောက်တော့ပါပြင်လာတော့ကိုယ့်ပြစ်ကိုမြင်လာတယ်ဟင်အရင်ကလူဘဝသာယာပြီးတော့ဟင်ကလူဒုက္ခရဲ့ကိုယ်တူလေးတော့လူပုံတော့ မလို့ဘူးသူပြောပြီးတော့လုပ်လာတာလေးထင်တယ်ဟင်ဒါအရင်ကအဲ့လိုပြောလို့လည်းသူ့လိုလုပ်ခဲ့လို့ဒီမှာလူဘဝရတော့ကောင်းလာလူဘဝအဲ့ဒီမြင်လာဟုတ်လားဟင်မြင်ပါလိဒီပေါ်မှာရှုလို့လူလည်းရှိတော့ခုနှစ်ကျင်းရှုကြောက်ပြီးခုနှစ်ကျင်းရှုဒါပဲတွေ့နေမယ်ထင်တယ်မှန်ပါပါခုနှစ်ရလုံးလည်းတွေ့နေတာဒါပဲတွေ့နေမှာဒါပဲရှုရမှာကိုပြည့်ကုန်လားမြင်တွေ့လား ဟုတ်ပါဘူးဒီလူတွေကရှုပ်နေတယ်မရှိဘူးအဲဒီဘင်းကဘုရားအာရုံကအဲအပြောင်းအလဲကြီးတွေတော်တော်တော်တော့ဟုတ်ကလားဗျအဲဒီကြောင့်ဒီယောဂီတရားဒီမျက်နာကငိုနေတယ်နားထောင်လိုက်ရင်အပ္ပဟာဖိုးပြနေတယ်ဟုတ်ကလားဒီဝိရံပါနေတာဖြစ်တယ်ရောက်တော့ဟုတ်ကလားဖိုးနေနေတယ်ဒီဒီကဲဘုကောင်းလာမင်းကောင်းလာတယ်ကတော့ဖိုးနေနေတယ်ဟုတ်ကလားဗျ aasụ l a anelu rla ရှုတာရကြအခဏတင်ရမနံပါတော့ဒီဒီဟာသာဒီရဲ့ဝင်တဲ့ဒီတိကိုအဲ့ဒါပฏิပဒနာနာတော့နာဝိတုဒီလို့ခေါ်တယ်ခုနလမ်းကွဲကထွက်လာကြတယ်ဟာလေဒီဘက်မှာနာမပါတော့ဟုတ်ကလားပฏิပဒနာနာတော့နာဝိတုဒီလို့ခေါ်တယ်ပရိတုဥရနာဖြစ်ပြပြီးတော့ဖြစ်ပြကိုဝိတုဘာလို့အေးလာနေနာပဲပါလာလို့လှုပ်ချပြီးဒီဖြစ်ပြကိုရှုလာတဲ့အချိန်မှာပါပြီး ဒီဒီတင်နာအုပ်စုကိုဝင်လာတဲ့တကယ်နဲ့တည်းအဲ့ဒါလမ်းမကြီးစားရရောဒီတိုင်းမှာတော့တော့ပြောသူသွားမှာလေအရှင်မဲလို့လည်းခင်လေသဘောပေါက်လားဒီကုနာကြီးရောင်းရတာတော့ဘုရားဒီနာဆိုဟုတ်ပါပဲဟုတ်ကလားသူကအားနဲ့ကုနာကရတ္တအမြင်နဲ့ဘုရားဒီမြာမကြော်နိုင်နဲ့ဟိုကြောင်ကြောင်နေတာနဲ့ဟိုကုနာကဒါကြီးကြီးပြီးတခါလာလဲဒါတခါလာလဲဒါဒီလေလေနဲ့ဟိုလိုလိုဒီလိုလိုနဲ့ဒီမြာတော့ကြောင်ကြောင်ခောက်တာလား ဟင်ခုနအရေးရောင်နေတက်လာတဲ့ယောဂီတရားလေအဲ့ဒီရတဲ့ဟုတ်အဲ့တော့ဘာအားကောင်းတဲ့ပုဂ္ဂိုလ်မှတည်တက်နိုင်မှာဟုတ်လားပြတ်တံ္ဍရာကြီးတွေကြာကြီးပြတင်နာမဟုတ်တဲ့ကွယ်ပင်ကပင်ရအာရိနဝမိတိတာအဲ့လိုကြည့်ပါပါလေအဲ့တော့ဒီအုပ်ဘူးကြီးလေဗျဟင်ရှုနေရမှာအဲ့ဒါဟုတ်ကဲ့အဲ့တော့ဒီညာကြတော့ဟိုရှုွယ်တော့မှာဟိုပါတော့အလုံးလေးဗျအချောင်းလေးဗျ ပြောဦးမှာဘာရှိရန်တယ်ဟင်ဒီတော့ဘာမှမလုပ်ဘူးဟဲ့သူပြောသူပြောသူပြောဒါပဲသူရှုခဏတော့ဟုတ်ကလားဒီပါတော့ခရီးလမ်းမှာဒါကသွားမှာဟုတ်ကလားဒီလမ်းမှာမသွားရင်ဖြစ်ဘူးအဲ့တော့ကောင်းမယ်လမ်းကလေလမ်းမှာဝိဒီကောင်းပုတ်ဒီနဲ့ကျင်းကြီးပုတ်ဒီကျင်းငယ်ပုတ်ဒီနဲ့ဘယ်လိုမှချီချလို့မရတယ်ဗျာမျိုးလားဟုတ်ကလား ဒီလိုကမတော်လို့လည်းဖြစ်ဘူးကြဒီမှာကသွားမှာလို့ရမှာလေကြအဲ့ဒီပုဂ္ဂိုလ်ဟာမျက်စိမိတ်ပြီးတော့အတင်းသွားတယ်လို့အဲ့ဒီအဖြစ်ကိုပဲတိုက်ရှုကြည့်ရဟုတ်ကလားဗျအဲ့တိုက်ရှုကြည့်လိုက်တိုက်ရှုကြည့်မှအဲ့ဒီအဖြစ်ကနေတော့တခါတစ်ဖြည်းဖြည်းနဲ့အဖြစ်ကလေးကမင်းလို့မင်းလို့လုတ်သွားတာလေကိုကအဖြစ်ကလေးကနည်းနည်းပြန်ပေါ်လာဟုတ်ကလားအဲ့ဒါဝိုင်းပြန်ပြန်ပေါ်လာအဲ့အဖြစ်ပိုက်ကြမှု ဘုတ်သွားမှာဟုတ်ဘူးဒီပိုင်းလေးပေါ်လာပြီးနည်းနည်းလေးရှုကောင်းစိတ်ကောင်းနေသွားလိမ့်မယ်အဲ့ဒီနေရာရောက်လို့ရှိရင်ဘာဖြစ်လာမလဲယောဂီရှူရင်းရှူရင်းနဲ့ဘူးဒီမှာရှူတဲ့စိတ်ကလေးအပြည့်ထွက်သွားလို့တယ်လေမှန်ပါပါဟင်ဟိုတော့တခါလည်းဖမ်းနေရတာရှုပ်ကလေးနဲ့စိတ်ကလေးအပြည့်ရုံရုံထွက်သွားဒီကမှစိတ်ကလေးရုံထွက်သွားဒီလိုတယ်လေတို့သာလို့တော့ပြောတာပေါ့ကွယ်ဟိုသင်္ခါရကလွတ်လို့ပေါ့ မေစေဒုက္ခမြတ်တဏ္ဍာမှုပါလို့သုံးရမို့လားအမှန်ပါအဲပါမပြောခရီးမှာလည်းခဏရွှေ့ွက်တဲ့တော့ရှင်မတန်နဲ့ရွှေ့ွက်တဲ့ကနေပြီးတော့ပြည်သူကအပြင်ရိုးရိုးရိုးရိုးတော့ပေါ့အဲဒီလိုက်တော့ဟိုကလေးပေါ်တဲ့ကလေးလိုက်ဖမ်းနေရဆိုပဲတင်ပြလေးမှာပြီးတော့ရွှေ့ွက်တဲ့တဖြည်းဖြည်းဟိုးလိုက်နေတာပါလေတင်ရမှာအဲတော့ဖမ်းနေရတော့လက်တင်ရဟုတ်ကလားဒီမှန်ပါသဘောပေါက်လားဒီဒီဟိုပြည်သူကမြတ်တဏ္ဍာပါအဲ့ဒါလေးပဲရှိတယ်ပါမယ်ဆိုရင်တော့ပါတော့ မပေတုကနာတာတော့သင်္ခါရကလွတ်လို့လွတ်လို့လူကိုညံလို့ဒီလိုတုံးတာမဟုတ်လားဒီမှာယောဂီတွေမှာတော့အဲ့လိုပြညာပါတိုင်းပေါ်လာလို့မဟုတ်ဘူးဟုတ်ကလားအဲ့ဒီဒီကိတခါတဲ့အဲရှုပ်ွက်ကနေအပြင်ကိုအပြင်ယုံယုံယုံယုံနေတာဒါလေးတစ်ခုလို့ပြရမှာလားအဲ့ဒါတော့မပေတုကနာတာညာရဲ့သဘောတတ်တယ်သဘောပေါက်လားအဲ့လိုယောဂီတို့စာဖတ်တာလည်း ဒီကိုယ်လေးနဲ့ဘလို့ကြွားလဲပရမညာနဲ့ကြောက်နေတယ်ပါပါတာကြီးတော့ပကညာဆိုတော့စတော့မဲ့စတာတယ်ကောက်ကန်တော့ကြောက်ပြီဟုတ်ပြီဘလို့ကြွားတော့ပြီအေးဒီနေ့လည်းပရမအဲ့လိုကြွားတယ်အဲ့ဒီပရမမှာမြန်မာနေဘူးပဲဟုတ်ကဲ့အဲ့တော့မမြင်ဘူးဒါရှုတာမှာဗျဟုတ်ကဲ့အဲ့တော့ခုနကပြောဘူးက လွတ်လာတော့လည်းအဲ့ဒီဖြစ်ကလေးပဲလာပြီးအဲ့ဒီဖြစ်ကလေးကိုအပြင်းပြင်းယူတော့တမန်ရမှာတော့တင်လေရှုပ်တဲ့ထဲပေါ်တာကလည်းလို့ဘာမှပြရစီသေးရောဒီတော့အေးဒါပဲမှရမှာပဲဟိုဒါလေးမှနေမှနေမှအားကောင်းလာတော့တခါလည်းသူ့ဘာလို့ဒီဟိုဖြစ်ဖြစ်အပြစ်တပေါ်လာပြီအရှင်ရောပြောရတာသုံးပါပြီဟုတ်ကလားဟိုတို့ဟိုတာမတနာညာကပေါ်တဲ့အတိုင်းကြောက်ပေါ်ပါ ဒီညမှာလာကြည့်တဲ့ခဲမှုတွေလောက်ပေါ့ဟုတ်ကလားဗျပြီးတော့ခုနကဘုံဆုံးမျိုးတွေလိုလက်တန်းလက်တန်းနဲ့ဒါလေးတွေလက်ရှင်တွေဒါလေးတွေပေါ်မပြပြင်ရပြီးတော့ခုနကဒီပမာသရညာနှုံးကညီရဲတယ်မှာပဲဒီနေရာကျရင်တို့ဖရာတို့ရာသာတို့နာပန်းနာသမီးတို့တို့ညီတရားရှိတယ်တိုင်းဒီမှာလည်းပေါ်ဦးမှာပဲဟုတ်ကလားဘယ်မှာဘာဟောလဲရိတ်ပြောက်ရိတ်ပြောက်တယ်ဟင် သူတို့ရွေးပြောင်းရွေးပြောင်းတင်တယ်ကျမ်းပေါ်မှာယောဂီပါဖြစ်လာလို့ငါမျက်စိကလဲနေသလားငါရင်ကဒါရှုခဲ့ပါသေးမယ်ဟောပါပြီဟုတ်လားဟာငါမျက်စိကလဲနေပြီလားဟုတ်ဟုတ်လေရာပေါ်အဲ့ဒါပဲကြံပြီးတာကြီးဟင်ခုနလက္ခဏာပြမိတင်တော့ပါလေဒီညာဘုဒ္ဓဘာသာတော့ပဋိသေခါမဟုတ်လားလက္ခဏာကြီးတင်းချက်ကိုတစ်ခါပြန်ပြီးဆင်ခြင်တော့တာဟုတ်ကဲ့ ဟုတ်ကလားဒီနေရာရောက်လာတဲ့ယောဂီကဘာဖြစ်လာတော့တက္ကရာရဲ့စိတ်ကနာမနေတော့ဘူးအဲဒီခန္ဓာကလေးပြောထာဘူးသိဖို့ထာလာကထိုင်မှုသိပေါ်လာဟုတ်ကလားတရားခန္ဓာဘူးလို့ဒီမှာမင်းကြလာတာပါဟုတ်ကလားတခါလေယူကခါလေယူရင်ယူရင်လည်းတခါလေခေါ်ပြီးအဲဒီနာယူလို့သူဟိုနာရောက်ချင်ရောက်နေတယ်ဒီဒီနာတော့ဒီနာရောက်ချင်ရောက်နေယူကခါလေခေါ်ပြီးလည်းဖြစ်နေတာတရားပြီးနေတာဟုတ်ကလားဒီပြောစိတ်ကလည်းခွေးနာမောက်ကရ ထိုင်မှတ်တော့ထားမှတ်တာပဲကောင်းမလို့ထားလိုက်မှလာလို့ထားမှတ်တော့ထိုင်ရတာကဟိုတူတူရှိသေးဟုတ်ပါဘူးဘုရားလက္ခဏာကိုသိလို့ဘုစိတ်အားကြီးနေတဲ့အတွက်ဖြစ်တာဘုရားပါလေဟုတ်ကဲ့အဲဒီချက်ချင်းဝင်ရမှာလေအဲဒီလိုဒီလိုဒီလိုဘယ်လိုစိတ်မကြောက်တော့ဘူးဒါလည်းလာတော့မှာနော်ဒီမှာအနိစ္စစိတ်တွေလည်းဘုဟိုမှာအနိစ္စလက္ခဏာတိုင်းကြောက်တော့မှာရှိပါ ဒီမှာဒုက္ခချက်ကိုပြောရပြီးဒီမှာဒုက္ခတက္ကနာလေးပြောရမှာအနာတ္တချက်တိုင်းပုဂ္ဂိုလ်ဒီမှာအနာတ္တဆုံးပြောရမှာမပြောတော့ဘူးအခုတော့ဝိညာဉ်လည်းတချို့ယောဂီများတော့နာကျင်ကြိုက်ခဲမှုလေးရှုရှုဒီနာလိုက်တာလားဒီကမနာရောမှာပဲမှဗျာမယိမတန်နဲ့အဲ့ဒါလေးကိုရှုရင်းနဲ့တူနာနေရာလေးဟာတခြားကိုယ်ဟာတခြားဖြစ်သွားပြီးတော့သူလည်းသူ့ဟာသူနာ ကိုယ်နဲ့ကိုယ်ဟာကိုယ်လုံလို့ဒီလိုဖြစ်တာဒါမျိုးဒုက္ခကိုဥပိ္ပခါပြုလိုက်တာတဲ့မှန်ပါပါဟင်ဒုက္ခဥပိ္ပခါပြုတာဆိုနေလည်းနဲ့ဟာနေနေငါလည်းငါဟာငါလည်းဒီလိုတင်နေပြီအဲ့လိုဖြစ်လာတယ်အနိစ္စလက္ခဏာချက်ကိုခုနကတို့ပါတော့ရွေးကြောက်ရွေးကြောက်လားရွေးကြောက်ရွေးကြောက်ရှုနေရင်ကဒုက္ခနာကိုနာသိတဲ့သိမှုတွေပေါ်လာတဲ့ဒုက္ခတွေ ဘာတွေ့လာတော့အဲ့ဒီရွေးကြောက်ရွေးကြောက်ကိုင်းနဲ့အဲ့ဒီခန္ဓာကိုယ်နာသိတဲ့ခြင်းကြီးနေရာပြီးအမလေးရွေးကြောက်ရွေးကြောက်ရွေးကြောက်နဲ့သွားနေမှာတည်းဒါသိရွှေရင်းရွှေရင်းရဲ့သူလည်းသူ့ဟာသူတတ်တတ်ကြောက်ဖြစ်လာတယ်ကိုယ်လည်းပြီးကိုရှုနေရတဲ့အတွက်နေရာဖြစ်လာတယ်သူနဲ့ကိုယ်ကမဖိုင်မလို့ကြီးဖြစ်သွားတင်လာကိုသင်္ခါရုပ္ပခါကသင်္ခါရကိုဥပိ္ပခါထုတ်လိုက်တာတယ်ဟုတ်ကဲ့အာနိပါဝေဘောဘောဒုက္ခဘောဘောဟုတ်ကဲ့ဆန္ဒဘာဝနာတွေလိုက်တော့သူလည်းသူ့ဟာသူနေကိုယ်လည်းသူ့ဟာသူနေဒီလိုဖြစ်လာတယ်ဒီနေရာတော့ ဟုတ်ကလားကိုယ်ကမဆိုင်လို့လေဟုတ်ကလားဒီပေါ်ပြမဝလေးဒီပေါ်ပြမတိုင်းတရားသူနည်းဒီဝလေးဒီလူလူလုံလာဟိဒီညာရောက်လာတော့ယောဂီဟာကြောက်တရားနဲ့တွေ့လို့ကြောက်တော့ချစ်တရားနဲ့တွေ့လို့ချစ်တော့ဟုတ်ကလားကြောက်ခြင်းနဲ့နှိမ့်တဲ့ခြင်းကိုဒါနုသာသက်သာနေနေတာဟုတ်ကလားပြီးတော့ချမ်းသာနေလို့တွေ့လို့လည်းမျက်နှာပြတ်တော့ကောင်းတာနဲ့တွေ့လို့ဟဲ့ပတ်သက်ရှိတော့ဘူးဟုတ်ကလား ဆင်းရဲတာနဲ့တွေ့တယ်ဆဲဆုပ်တော့ရှိပါဘူးဒုက္ခနဲ့ဒုက္ခလည်းဒီမှာသူတန်းလို့တောက်ဆက်တာပဲဒီတော့ဘာကောင်းတဲ့ယုံကြည်တော့ဘာဖြစ်လာတော့ဒုက္ခကိုသူကမိတ်ဆွေထင်လာတယ်ဒုက္ခကိုရောက်လို့ထင်လာဟုတ်တယ်လေဒုက္ခအားတော့သူ့ဘာတော့အရှိအရှိတိုင်းပြောရတယ်လေအဲ့တော့သူကတော့နည်းနည်းစကားပြောပြီးတော့ဘူးပြမှာပေါ့လေဟုတ်တယ်လေသူအရှိအရှိတိုင်းပြောတာဟုတ်ပြအဲ့တော့သူကဟိုအရင်ကတော့အာသဘောတူတဲ့ကောင်ကဒီလိုထင်တာလေ ဟုတ်ကလားသူကသူ့ကိုဟိုဒုက္ခမပေးဘူးကြအရှိရှိတိုင်းကြတာတင်တယ်သူဒုက္ခကတော့မရှိတာရှိလို့တော့ညာတော့မှတင်လေအဲ့တော့သူကတော့ဒီချွေချွေကိုအဲ့တော့အောင်ညာနေတော့ဒီကောမဖူးဘူးပါဟုတ်တော့တော့နေလို့ဒီကြောက်တော့နေတော့ဘာလို့ဟုတ်ကလားဒီဒုက္ခကိုရှိတိုင်းသူကပြတာဆိုတော့ဒုက္ခကိုလိမ့်လို့သဘောထားလားဒုက္ခကိုရမ်းလို့သဘောထားလားတဲ့ဒီညာဟုတ်ကလား ဒုက္ခနဲ့ဒုက္ခကိုဓာတ်လူထားနိုင်တယ်လို့ဒုက္ခကိုမိသူတို့သဘောထားပြီးဒုက္ခကိုရမ်းလို့သဘောထားလာနိုင်လေဟုတ်ကလားဒါကဒုက္ခကိုလေသူရမ်းလို့သဘောထားပြီးတော့ဒုက္ခကိုမိသူတို့တစ်ခါပြန်ပြန်လာတယ်ကြောင်းရမယ်ဒီဟုတ်ကလားပြီးတော့ဒီညာရောက်လာတဲ့ယောဂီတယောက်ဟာဖေတ္တေပူရှိတော့ေကြတော့သူ့သူ့အတူမှန်သွားတာဖြစ်တယ်။မှန်ပါ။ပြကမ်းမင်းကလိုအိမ်လေးလိုပဲ။ပြီးတော့စိတ်မပြောင်းတဲ့အတွက်နမိတ်လည်းမပြောင်းတော့ဟောဒီနေရာတော့မှအတ္တကမာတယ်။ ဟုတ်ကဲ့ဒီကနမိအားဖြင့်ပฏิဘာကနမိဒီကြောင့်နမိသုံးမျိုးပါလေဟုတ်ကဲ့ယောဂီအေးလုံးလုံးဝေးလုံးလုံးဒါကတော့ပရိက္ခမနမိဆိုတယ်အခြေအခြေနမိမဟုတ်လားအဲ့ဒီကနေပြီးတော့ဖြည်းဖြည်းချင်းမြင်လာတာဒီဒီတိုင်းတင်တယ်ဒီရဲ့အရေးတိုင်းတင်တယ်သုံးဖို့ရုပ်ပေါ်ပြမှုရင်ဒီရုပ်ပေါ်ပြမှုရဲ့အရေးတွေပေါ်လာတယ်ဟုတ်ကဲ့ အဲ့ဒါကြတော့ဒီပါတော့ဥက္ကနမိထင်မလို့မဟုတ်လားဒီပฏิပါဒနမိကြတော့မဟုတ်တော့ဘူးမနောจิตတ်ကအလွန်ကောင်းနေတဲ့အတွက်အဲ့ဒီမနောจิตတ်ကလည်းတံတံပေါ်လာတဲ့ကြီးခုရှူတာဒါခဏရကြတော့လူတတ်လူဒါရင်ရှူရဘူးလေဟုတ်ကလားခန္ဓာကိုယ်ထောက်ပြန်လို့ဖြစ်ရဘူးလေဒါရင်ရှူရဘူးလေဟိုမနောจิตတ်ကနေတစ်ဆင့်တို့ပြဟတ်လာတဲ့အဲ့ဒီဟာကြီးကြီးဟာဒါလေးကြတော့ သူနာပြီးွားတာရှိတဲ့ယောဂီဆိုရင်တောက်တာတည်းရဲ့အလေးအမိခဲ့သူလက်တမဲလက်တမဲလက်တမဲဒီဟိုဒီဝါရီတော့ပလဲလုံးလေးတို့လေချူချူလေးတော့တချို့ပလဲပေါင်းပန်းကြီးတို့အစင်းအစင်းအစင်းအစင်းအတွေ့အကြုံအပြာပြာပြာပြတ်နေလေဒါရီနာပြီးွားတာတူတာပါဗျာသူဒီဒီဘက်ကရှိတဲ့ယောဂီဆိုလို့ရှိရင်တော့ရွှေကြီးဒိုးငွေကြီးဒိုးများလို့တခါလက်လက်ဖိတ်ဖိတ်တောင်းနေတယ်ဟုတ်ကဲ့ မတော်ဘူးရှူရှူရခွန်ရရှိမဟုတ်ဘူးရခွန်ရရှူတယ်ဒါပဲဗျသိနေကြောင်းနမင်းနေကြောင်းဟုတ်ကလားဒီမှာလည်းသုံးနှမပြပြီးတာသုံးနှမတိုင်းပဲဗျအလုံးရတိုင်းကြောင်းရတန်တန်လုံးကြောင်းရအလုံးလုံးကြောင်းရတင်ရတာဟုတ်ကလားဟင်ဒါသင်္ခါရုပ္ပခဏညာမှာရနိုင်တဲ့ပုဂ္ဂိုလ်ပြနိုင်တဲ့ဟာပါဗျပြီးတော့တော့တို့သင်္ခါရုပ္ပခဏညာမှာဘာဖြစ်နိုင်ပြီဆိုတော့ဟောတို့ဘယ်တော့ရှုရှု ၃နာရီဆို၃နာရီကြာကြာထိုင်နေတယ်တော့သိစိတ်ကလည်းမင်းမထက်နဲ့ကိုသုံးလုံးတော့ရက်တယ်တခါတည်းဆိုကြည့်တယ်ဒီတမေတခါဆိုကြည့်တာတော့ကြာကြာမနေချင်ဘူးအပြင်ပတ်လို့ဒီညမှာကြာကြာခိုင်ရမပြဒီမှာအပနာသမာဓိကိုအပနာတော့ဟုတ်ကလားအပနာသမနာနာဣရိယပတ္တမိသနာမိတိလို့ခေါ်တာတချို့ယောဂီများခုနှစ်နာရီထိထိုင်ပါဗျာတချို့ယောဂီများ သိရတဲ့တိုင်းနဲ့ကျော်ပြီးနေကြဘူးပါပြီကွာသူဒီမှာတော့သူခဲ့ဘူးဟုတ်ကဲ့အိုးဘူကလေးအိုးဘူမှာတခါကြားရဘူးလို့ကြာဒီမှာကြားရဘူးလို့ကြာခုနှစ်ရက်ဒီတိုင်းကအမျိုးသမီးတယောက်ဟုတ်ကဲ့ဒီတိုင်းမှာစာနေပါဘူးလေဒီနေ့အဲ့လိုထင်နေတယ်သိရန်ကြောင့်ကြာမထမ်းတဲ့သူထုတ်ဘူးဆိုရင်တော့ဒီနေ့ကဘောပေါ်ကလားစာသင်္ကာရုပ္ပစာရဲ့ခုံတတ်ပြီလေအဲ့တော့သူကတတ်တူရှိတယ် တခြားနေရာလိုမဟုတ်ပြီးတော့ဘလောင်းရှုရှုရှုနေပြင်မွေလာလေရှုနေပြင်မွေလာလေပုံပြီးခြေရှားလာလိမ့်မယ်ဖြစ်ပြင်မဲ့ရှုနေပြင်မွေလာလေကြားနေပြင်မွေလေပဲဟုတ်ကလားဗျဟင်ပညာတော်တွေလည်းဒီလေအဲ့တော့ကိုဖြစ်လာမယ်ဗျအဲ့တော့သူသင်္ခါရုပ္ပကဏရောက်နေတဲ့ယောဂီလို့ယူဆပါလားဟုတ်ကလားဗျစိတ်ကိုလူလူရနေပြီဘိုးရဒီနေရာမှာ တို့ပရိပါကနမိတ်မဟုတ်လားအပနာသမာဓိထင်တယ်အပနာသမာဓိတော့ခုနကမလုံးမချက်မတည့်တဲ့သမာဓိထင်တယ်စိတ်ဘယ်လိုမှကိုကစားတော့ဘောလို့ဒုက္ခနဲ့ဒုက္ခမှသူမရှိတော့ပါဟုတ်ကလားမှန်ပါဘူးဥပ္ပခါတင်လေဒုက္ခနဲ့ဒုက္ခကိုသူပယ်လိုက်ပြီတောမနာနဲ့ဒေါမနာတော့သူဘုံတော်ဝင်ရှိတော့ဘူးအဲ့လိုစိတ်သုံးပါအောင်မလားလုံနိုင်တော့ဘူးဒါသင်္ခါရုပ္ပခဏရောက်တော့ကျော်ကြီးဒီလိုဖြစ်နေရပါလိမ့်မယ် အဲ့တော့ဒီလိုဖြစ်နေတဲ့အချိန်မှာဟောသူခုနကပဲသူ့မှာပြည်ကြီးအားလည်းကောင်းနေအိုးသူအောင်ညာတော့ငါလိုပါပဲအရင်ရောင်းနေတာလေးပေါ်နေတယ်သူ့တော့တိုက်တော့ဘူးဒီမှာဟုတ်ကဲ့သူ့တော့ဘူးလေဟုတ်ကဲ့လားအဲ့ဒီနေရာမျိုးမှာယောဂီတို့ဒီနာလေးမှာပဲမတ်နဲ့တူတဲ့ခြုံမျိုးပေါ်တာပါပြီဗျာဟုတ်ကဲ့လားတော်ဥပက္ခာကောင်းနေပြီတင်တယ် ဥပိ္ပခာကောတော့မှားရင်မှားပြီးဓမ္မတဏ္ဍမတော်ချုပ်ကြသွားဟုတ်ကလားဖြတ်ကြောက်သွားယူဟောနာတော်ဒီမှာဖတ်ကြတော့အဲ့ဒါဥပိ္ပခာအကောင်းလို့ချုပ်ကြတာမမဟုတ်ဘူးဟုတ်ကလားပြီးတော့ဥပ္ပပီတိသွားပီတိအားကိုကောင်းဒီနေရာကျတော့သူအောက်ပိုင်းသူဟာလို့ဟိုသူစပိဋ္ဌာကိုထမ်းနေဆန်းနေမဟုတ်တော့ဘူးလေသာရတော့ဖရဏပီတိခေါ်တာပေါ့လေ အောင်ကလေးအေးပြီးတက်လာလိုက်တော့ကျင်းပွားရအောင်ဘူးသူခါရီးတစ်ချောင်းလုံးမှာအဲ့ခပီးရိုးကတက်လာတဲ့သူ့ကိုအပေါ်ကြည့်အောင်အေးပြီးစိတ်နေတာသူ့ကိုရင်တော့စီးပြီးတော့ပြည်လို့တယ်အဲ့လိုဒီဒီအားကောင်းတာဟိုလေအဲ့အဲ့ဒီဒီဒီအားလေးနဲ့ဟေးနေတဲ့ဘင်္ဂါလီယောဂီလေအဲ့ဒီဘင်္ဂါယောဂီအဲ့ဒီမှာတော့ဓမ္မသာဓမ္မသာပြတ်ပြားဟုတ်အဲ့ဒါဘင်္ဂါယောဂီတယ် သူတို့ဘေးတို့တို့ရတော့ဝေးရောဟင်အဲ့မှာဓမ္မကဓမ္မကတော့ချုပ်ပြပါခါတော်မှပြန်ပါလို့ရအဲ့အပိဒီအားကြံကြတာမဲ့သူလူခေါ်ရပညာမှာပညာဘုံမှာရဟုတ်ကလားပြီးတော့ပေါတတိဆိုတော့ကိုယ်ကအေးချမ်းနေကြတယ်လေပါလာလို့ဒုက္ခနဲ့ဒုက္ခဘာမှမပါဘဲနဲ့ဥပိ္ပခာချမ်းသာကပိုးတော်ချမ်းသာပဲထင်ဟင်ဒုက္ခနဲ့ချမ်းသာကပတ်ပူတာလုံးတယ် ဒါကဒုက္ခဒုက္ခမရှိနဲ့ချမ်းသာလာမှာဘိသိဉာဏ်နဲ့ချမ်းသာတာတည်းဟုတ်ကလားအဲ့ဒီချမ်းသာလေးနဲ့အေးနေပြီးအဲ့ဒီမှာပတ္တိအာဘောနေလေအဲ့ဒီအေးကြီးမှုလေးကိုပြေးလိုက်ပြီးခဏလေးဓမ္မသာနမဆောင်ဒီမှာပြတ်ချက်ပါဟုတ်ကလားဒါလည်းမဲ့တူပဲလားအဲ့ဒါရုံနဲ့ချုပ်ကြတယ်မဟုတ်ဘူးလားဟုတ်ကလားဟင်ပြီးတော့ဝိရိယလုံး ဟိုတမာရီအာတီတော့ပဲမကဘဲနဲ့လောဘကြီးဆန္ဒကြီးပြီးဝရိယလွန်သွားရင်လည်းအဲ့ဒီဟိုပါတော့ရှုပ်ရတဲ့ကမတ်တိကလေးသိဖို့ပါတော့အဲ့ဒီနောက်ချုပ်ချက်သွားမယ်လေဓမ္မပါဏမပါပါအဲ့တော့ဝိရိယလုံးလို့ဟိုတခါလာလေးတာတခါလာလေးတာကတည်းကဟုတ်ကလားဟိုဝေသာပါပါမတော်အီးမီလို့လေအဲ့လိုအီးမီလို့ရှင်လဲကြာတော့ပြင်းပြင်းပြောနေအဲ့ဒီမှာရှင်းလာပြီးတော့ဝင်ပြီးတော့လည်းဒီမှာ ဓမ္မသာနမသာကိုပြနိုင်ပြီဗျာဟုတ်ကလားအဲ့ဒါကဟိုဟိုဟာပေါ့ထိုင်မင်းကြီးမှုဆိုတော့စိတ်မပါလုံးမပါမှုကြောင့်ပြတာဟုတ်ကလားဘူးအော်မေသူရေကြောင်းပြီဗျာဟုတ်ကလားဟင်အဲ့တော့ချုပ်ပြတိုင်းမဲ့လို့မထင်နေနဲ့ဟုတ်ကလားဗျာဟင်အဲ့တော့ဘာဒီလိုတော့တော်နေကြော်ပြီးတော့ဟာဖြစ်ပြမသားနေတာကြီးရလေဟုတ် တန်တေးရောကတော့ဖြစ်ကြမသားညီတကြီးဘူးရတယ်နဲ့ဘယ်နှကြီးဘယ်နှကြီးငွေတော့ဟိုခင်ဗျာကြောင်းအေးပထမကြီးဖြစ်ကြမသားညီတာတော့တော့တော့ပါတယ်တော်တာပဲလားဟင်ဟာဒုတိယကြီးကတော့သခါရကမဲတတိယကြီးဟာဒါအနာကမဲသတုကကြီးဟာဒါကုနောအရဟတမဲပဲငါးကြီးကြတော့ယောဂီဘာမတင်ညာကြတာတော့ ခဏခဏရည်ဖြစ်ပြမစမ်းကြီးတာကြာတယ်လို့လေဟုတ်ကလားဒီမှာထိုးလို့နေတာသဘောပေါက်သလားတယောဂီတို့အားထုတ်နေတဲ့ယောဂီလားဟုတ်ကလားဖြစ်တတ်တာအဲ့ဒါမတူဘူးချုပ်လို့လေဟုတ်ကလားပြီးတော့ဒီဥပ္ပခာအားနဲ့ဒုက္ခဒုက္ခမပါတဲ့နေရာကြာဒီမှာပို့ကြပြီလားဟုတ်ကလားတော့ဘေးကင်းညာကင်းနေရာလေးဘူးလားဟင် ပြီးတော့လေတစ်ခါလာလဲတာတစ်ခါလဲသူတာမှုဝိရိယကြာပြီးတော့လေဒီနေရာမှာဤလေလေဆိုကြာရွတ်ပြင်တာတပြဟုတ်ကလားမှကျောင်းတို့မအားကောင်းအောင်ဟုတ်ကလားမှဒီလိုပါမှာတယ်မအားကောင်းအောင်နဲ့မှလိုက်လို့ယောဂီတို့ရှုပွက်တဲ့ကမှကလေးကတက်လက်ပြီးရှင်းထိုးပြီးသွားပြီဆိုရင်အဲ့ဒါတက်တော့ဒါမအားရရှင်းခင်းနေဒါကလည်းဟိုဒီပါရတော့ဝေဟူတို့ဒီမော ပင်ရတဲ့မှာတော့တခါကိုစိတ်ကမ်းမသိတဲ့အခါကျကြီးလို့ရတယ်ပေါ့ကြီးရတာကတော့တောင်းကိုထုတ်တက်သွားဒီမှာလေအသိဉာဏ်လေးကတမယိုးကြတဲ့ကွာကျက်လာတော့လားဟဲ့နမတော်သူမတော်တက်တာလေရှိတပူလေးဟုတ်ကလားအဲဒီသူလည်းဟိုခောက်တော့ဒီတခါလေးဒီမှာတန်ငါမပါတိတက်သွားတယ်ရှိတယ်ဟုတ်ကလားတက်သွားပြီးယောဂီတွေကမတ်စိမကောရင်ပြန်ကြလာတာအဲ့ဒါဒီကရုဏာကပြီးပေါ်ထဲမှာမထားနိုင်တာနော် ဒီခရုပကယောဂီမာလာကောင်းလာရင်အဲ့ဒါကြီးပြတ်သွားတာလေအဲ့ဒါကိုဒုသာတော်ဝိခဏကမိမိတို့ခေါ်ဒီရှုရတာထားရတာလေအားရပြီးထားရတာလေတဏှာယောဂီတို့ကမအားတော့မလိုက်နိုင်ဘူးကြံကြပါကြပြီလားဒါကခဏခဏတက်လိုက်ကြတယ်လို့ဒီနေ့နိုင်ချင်တာဟုတ်ကြောလို့မမီးပါဘူးအဲ့ဒီမဟာရီကိုကြည့်ရအချင်းကောင်းကောင်းနဲ့ဒါရောပဲမှန်ရမှာကိုယ်ရောရောပါပြီ သမာဓိကြောက်သွားပြန်မလို့ဟာငါလူကျင်လာပြီးတော့တွေ့ပြီးငါလူနာဘူးတဲ့ပုဂ္ဂိုလ်ဒါလေးဖြစ်ပါဖြစ်တတ်ပါတယ်ပြီးတော့ဒီနေရာရောက်ဘူးတဲ့ပုဂ္ဂိုလ်ဒါလေးဖြစ်တတ်ပါတယ်ဟာအရင်ကဒီနေရာလေးငါနေရာလေးရောက်ပြီးရောက်ပြီးဆိုတော့ပြန်ဘုံတော်တော့ပြန်ဒီလိုနဲ့သမာဓိလေးပြေဆုံးတော့ပြန်ဟုတ်လားဒီလိုတို့တရားနည်းတွေတူတူထူတဲ့သူကဟင်တရားနည်းတွေတူတူပွားလို့ပြတ်သွားတယ်ဟာပြတ်သွားလားဘယ်မှလည်းပြတ်ပါလားဟုတ်လားဟာငါလူချင်းနဲ့နေရာရောက်ပြီးပြတ်သွားတဲ့ခဏလို့တင် အချိန်ကြီးနဲ့ပြောရမှာနော်မရှိမရှိယောဂီဒီတိုင်းနဲ့ဥပမာပေးတာရတယ်လေဒီဒီဘာမှတတ်ရင်ရှိနေသူ့ဒုတဲ့နောက်ကသူ့ကအာရပါဟူအနာကသိသိဒီဒီနဲ့အားပေးတာရင်ဒီဒီရှိမှရှိတယ်သူငယ်တော်ပတ်နေတယ်သူလေဟုတ်ကလားဒီမှာကမရှိအမကိမရှိယောဂီတော်နေဟိုဒီရှုဘယ်ကြည့်ရှိနေတဲ့ခါရဘကညာနဲ့အလို့ဒီမာကောရင်တက်တက်တော့တက်တော့တက်တော့တက်ပြီးလာပြီ တော်နေရောနောက်ကမအားကလည်းမလိုက်နိုင်ပြန်ကြအိမ်နဲ့တော့ကြတယ်ခဏခဏဖြစ်ဟုတ်ကဲ့ဒါလည်းမအမှန်ဟုတ်ကြလားတို့ပိုင်မိုင်းနဲ့တော်ရည်ကြံရောက်လာကြပြီရှုခွဲပြောင်းတိတာလေးတစ်ခုလေးလည်းဖြစ်ပြီအဲဒီတော့တောင်ပေးလို့တူရပြီဒီမှာလည်းဖြစ်နေတာပေါ့ဗျာဒီနေရာလေးတိလေးတို့မှာချောင်းတဲ့တယ်နေမကောမကောဒီနေရာရှိပါပဲဟုတ်ကလားအဲ့တော့ဘုရားကဟိုလောတာဆိုတဲ့ကိစ္စလောက်နဲ့ ဟိုကိစ္စမြင်လေးတော့လာတဲ့ယောဂီတွေဟာဒီနေရာမှာရှင်းရတဲ့ဖြစ်မှာပဲဟိုတော့ကတိတိပိုင်ပိုင်ကိုရှုခွက်တရားကိုတိပိုင်မှုအားကောင်းကောင်းနဲ့ဟိုပညာသိက္ခာကိုဥပဒေပြီးတက်လာတဲ့ယောဂီပါလေဒီနေရာမှာလိုလိုလေးနဲ့တက်နိုင်တယ်ဟုတ်ကလားဗျာသဘောပေါက်လားဗျာဒီမှာအားဒီမှာအလုံးလိုရယောဂီဒီမှာမှာလာနေကြတာပါလေဒါတော့ငါရစီပေါ်ပြီးဘာလို့ယောဂီခဏခဏပြောနေကြတာပါဗျာဟုတ်ကလားအဲ့မှာတက်လာပြီဆိုရင် تبديل خرطان تبديل بكرة ولو بيجي شوك يوم من يعطوا لو جينا تبديل ما أقوم له ဟိုမှာချုံကြောက်မှုတချို့ယောဂီများကြတော့ဒီတို့ဝါဖို့ပဲဟိုပညာဝင်နဲ့တက်လာဖို့ပညာရုံးမှန်တော့ပြန်ကွဲတာပဲဓမ္မနည်းနည်းလေးပေါ်လာတာပဲပေါ်နေကြတိုင်းလေဟုတ်လားပေါ်နေကြတိုင်းသူခုနကပြောမကြောင်းတော့တဲ့တော့နမိတ်ကလေးတင်လေဒီနေရာမှာတတိအားကချက်ပြီးကိုတခါတန်လုံးကြီးလို့ဖြစ်လာတာ ဒါကိုတစ်ခါတော့တတိယနဲ့ကြည့်လိုက်ဒီနေရာလေးမှာဟိုတို့ပါတော့ခုနဟုတ်နာကမင်းတို့ခေါ်မှာပေါ့တိတန်တို့မှလို့ခေါ်တာတော့ပဲဒါတွေကတစ်ခါတော့ဟိုလိုက်တော့မလို့ကြည့်ပြီးပါပြန်တယ်တော်မျိုးကိုတို့ဘာလို့အများသားနဲ့ဒီသင်လို့လေဒီသင်မျိုးစင်စီဒီမှာညတော့ဒီငါရောခဏမှတို့နေလို့တော်မျိုးတို့ဒီပေါ်ပြန်နဲ့ကိုနာရတုံလာတော်ကြီးကတော့တုံလာပြီးတော့မှနောက်မှဖြစ်ချင်တာဖြစ်သွားသူတော့ တခါတော့ထိုးပြီးသိစားရတယ်လို့ပဲသိစားရတော့ကြောင့်ဒီတဏ္ဍာနုမိတ်ကြီးဟာဘလောက်ပဲကြီးနေနေတို့မပြောတခိုင်ကိုအခုသာတော့မပြောပြီးလို့ဇောနဲ့ခေါ်လိုက်တော့ဒိုးလုံးမရတော့ဘူးအဲ့လိုဒီပုံနောက်ပြီးဒီတတိအားဖြစ်ချပြည့်ရတာလေဟုတ်ကဲ့တို့ဘာလာကိုတဏ္ဍာနုမိတ်ကြီးပြိဏနုမိတ်ကြီးနောက်ဆုံးပေါ်ပြနုမိတ်ကြီးဟုတ်ကဲ့ အဲ့ဒီဟာကိုတစ်ခါနဲ့မပြောပြီးတစ်ခိုင်ကိုတလုံးပြီးတလုံးတခါနဲ့ဘုံပေါင်းနဲ့ခုတ်ပြီးငွေနှုတ်ပြလိုက်တယ်ဒီပေါ်လာတဲ့ဖြစ်နေမိကြီးကိုဒီအဝင်သိထွက်စမှာအကုန်ချေတော့ပြေတာဟုတ်လားဗျတဘာမှမကြောင်ဖြောက်ပြေဟုတ်လားဒီလိုတဘာမှမကြောင်ဖြောက်ပြေလိုက်လို့သူပြတ်သွားတော့ပဲဆိုရင်အစိုးရကုန်းကလည်းသူပြတ်မှတယ်လေပြတ်တော့ဆိုးကိုညံ့နေမှာဟုတ်လားဗျ ဆိုတော့တရားကလည်းအဲ့လိုကိကိုပွင့်တော့ပြောထားဟုတ်ကလားချုပ်ပြသွားပါလို့ချုပ်ပြပြီးချုပ်ပြမှုနောက်မှာအေးဓာတ်မြေပါတယ်ဝိမတိကိုနဲ့ညှိချုပ်တော့ချုပ်ပြတယ်နောက်ကအေးဓာတ်လိုက်မလာရင်ဘယ်တော့မှမမဟုတ်ဘူးလေဟုတ်ကလားပြီးတော့ချိန်မှာအဲ့လိုတွက်လိုက်တော့ဝိဌာဏကမင်းညာလို့ခေါ်တဲ့တွက်လိုက်တဲ့ညာလေးမှာချိန်ပြီးမပါဘဲနဲ့ချုပ်ပြရင်လည်းယောဂီတို့မမဟုတ်ဘူးဗျာ သဘောပေါက်လားဟင်ဟင်ဘုရားနာကမိညာဘာပြီးတော့မှဒီမကြတာတယ်မကြပြီးတော့လည်းမဲနောက်မှာအေးရမိတာကသူကဒုတ်ထုတ်ထားလိုက်ရတာလေသူကတော့ဘယ်ရံလို့တပြီးလို့အောင်လို့ခံလို့နေမှာပေါ့ဟင်ရံလို့တပြီးအောင်လို့ခံလို့လေဒီနေရာမှာမဲတော့ပြီးတော့မှခုနကဖူလို့ခေါ်တဲ့အေးရမိတာဒုတ်ထုတ်ပါရတယ်မကတော့တစ်ချက်ချပါလေအဲ့ဖူကတော့

တဲ့တော့ပြီးတော့အရင်သမာဓိမျိုးလေးရှိတော့ဟုတ်လားရှိပြီးသားကုန်သွားပြီဟင်ဒီကတက်လာတဲ့ညာပင်ကုန်သွားပြီဟင်အဲ့ဒီခါကျရင်သူကဦးသူပုံညာဖြစ်တဲ့ဟိုဟောဘောဝေဥရိယပြညာပဲဖြစ်တဲ့မြင်ကိုပြန်ရောက်သွားဟင်သူဒီနေရာမှာအဲတို့ဘာလို့လဲခုနကပြောလို့ဝန်တုံကြီးကြာသွားတယ်လို့လေဘောဟာကြီးတို့ဖြစ်နေတယ် လောက်လားဒုက္ခဟာကြီးတွေဖြစ်နေတတ်ဟုတ်လားဟင်တချို့တော်လည်းဝါပါကြီးပါတော့ဘုံဝင်ရောဂါပွင့်နေတတ်ထောက်ပြထောက်ပြနေတယ်ဟောကိုတုံတုံတုံတုံလေးကူတော့ဒီနေရာပတ်ဖြစ်ဖြစ်ဟင်ဟုတ်လားလေဒီဟိုတကယ်တော့မတူဘူးရာလေသူကသူကလည်းငါ့တာမပါလို့တော့ပြတာမဟုတ်ဘူးလေသူ့ဘာဝါကိုဖြစ်သွားတာဟုတ်လားဗျအဲ့လိုလည်းဖြစ်တတ်ပါတယ် သူအမှန်လေးတင်ရမှာလွဲနေတတ်တာအမှတ်တည်းလေလို့သိရှိပါဦးလွဲအောင်ရပါပါဟုတ်ကလားတရားနေပြီးပြန်ပြီးတော့တတိပြန်လေလာပြန်လေပြန်ပြီးဟိုဘက်ကပူအားကောင်းနေရင်အဲ့ဒီပူပြီးတဲ့ကြောင်ရောက်သွားတာပါဘုရားတမပါလို့ခေါ်ရစာရတော်ပြတော်ခဏလို့ခေါ်ရဟုတ်ကလားသူရခဲ့တဲ့အိဒိတာလေးကိုတစ်ခါပြန်ရောက်သွားပြီးဒီတစ်ခါတော့တွေးခံပါတာတင်ခုနကတော့အတွေးခံပါရရတာတင် အဲ့တော့ဖလားသမာပဆိုဒီမှာတွေးပြီးပြန်ခံစားတာလေဒီအိုဝူကြတော်ဘုရားကြီးတော့ဖလားသမာပဆိုဒီမှာကိုယ်အိမ်နဲ့တူတဲ့ကိုယ်တွေတော့အချိန်ကြီးပါလို့ရတာတယ်ဒါလည်းကိုခံစားခဲ့ဘူးလားဒီပြန်တွေးလိုက်ရင်အဲ့ဒီအိမ်တို့ပြန်ပေါ်လာတယ်ဖလားသမာပပြီးတော့ခဏညာလို့လည်းခေါ်ဟုတ်လားအဲ့ဒါမဲ့ပြီးထူကြရတာပဲလားထူကြပြီးအဲ့ဒီယောဂီကသူကိစ္စပြီးသွားတဲ့အတွက်အမှတ်ဒီအလိုလိုချုပ်ချုပ်ဖြစ်နေတာဟုတ်လား လာမယ်ပညာဖြစ်ခြင်းဖြစ်ဝင်လေကိုထွက်တာဖြစ်ခြင်းဖြစ်မှာတဲ့ဘူးရဟုတ်ဟင်ဒီလိုပြောက်သွားတဲ့တော့ဘူးပြန်ပြီးအမှကောင်းပါလေဆိုရင်ဟုတ်တင်အောင်ပြီးရဟုတ်လားကောင်းတယ်ကြာကောင်းဟုတ်လားပြီးတော့မမခင်ဟိုမပြတ်ခင်မချုပ်ခင်ခုနကပြောတဲ့ပြတ်မှုဆိုတဲ့ဘုထာနာကံညာမပါဘဲနဲ့ဒုံးပြီးပြတ်သွားပါလေဟုတ်ဘူးဖြစ်နေလား လက်ချပုံကြံပြီးပြောတာဘယ်လိုကောင်းလဲဟုတ်လားဒီတော့ဟိုတုတ်တဲ့လက်ကြီးလေးလာတော့ပြီချုပ်ပြသွားတယ်ပေါ့လေချုပ်ပြပြီးနောက်အဲ့ဒီတက်မပေါ်ခဲ့လို့ရှိရင်လည်းဖြစ်ပြီးဟုတ်ဘူးလားဘယ်တော့မှပုံပြပါတာဟုတ်ကဲ့သူမလည်းသူ့ကိုဝေးပါပြီးသားကိုဟုတ်ကလားမျိုးအဲ့ဒါကိုတို့ဒီတိအောင်ပြောတာဟာယောဂီတို့နှာခေါင်းထိပ်တာပြီးမွားမွားပြောတာမဟုတ်ဘူးလား မှန်ပါဘာရှိဖို့လူတွေလိုပါအေးတူတာရဲတူနေကြတယ်ဒါရှိပါဟုတ်ကလားဒီကိုဒီအဝတိတွေလာတာငန်းကြောင့်သိပြီစင်မှာမဟုတ်ပါဘူးဒီနှကောင်းရှင်ရင်းနဲ့နှကောင်းတိတ်နိဗ္ဗာန်ရှိတယ်လို့ဒါပြောစင်ဒါပဲထင်တယ်ဥစ္စာနိဗ္ဗာန်ပဲမှာလို့နှကောင်းတိတ်ဟုတ်ကဲ့ဒီလိုကခဏနိဗ္ဗာန်ဥစ္စာ ဟုတ်ကလားဟင်ဘာလို့မျိုးလုံးနဲ့ဟိုဟာလာမျိုးတောင်ဖြစ်နေပြီထဲမှာဦးတီတော့ဟင်မျိုးလုံးနဲ့မျိုးတောင်ဘယ်လိုမျိုးတော့မင်းရမကူလားဟင်ဒီအရညာပင်တော့ပြောတာဖူလူတာတော့ကိုကိုဒါကတော့နှခေါင်းကရှိတဲ့ယောဂီကိုနှခေါင်းကြောင့်ပြောတာပါဘယ်ကမ္မဋ္ဌာန်းနဲ့ရှုရှုကိုရှုတဲ့နေရာကဖြစ်ဖြစ်တော့ဘုရားတတိတင်သွားရမှာတယ်လေမှန်ပါဗျာဟုတ်ကလား အဲ့တော့သူဒီဉာဏ်ဒီနည်းကိုနာပြီလေနာပါညာလေဘဝမီရောမှာမဟုတ်ဟုတ်ကလားဟင်ဒီလေဒီဘာလို့ခုနကဘယ်ဉာဏ်ကြဘယ်လိုဖြစ်တတ်တယ်ဘယ်ဉာဏ်ကြဘယ်လိုဖြစ်တတ်တယ်မျောပြီးလို့မရမှာလားမရပါဘူးဒီပြောတာအမှန်နဲ့တခြားပြောတာနော်မှန်ပါဘူးပြောလို့ရတယ်ဒီမဲ့တာဆံပြီးတော့မရဘူးကြဒီဒီရတာတတိယလို့ဘယ်သူမှလည်းမခံဘူးကြဟုတ်ကလားအဲ့တော့ဒီဉာဏ်ဆင်းတွေကို ဆုံးအောင်ရောက်တယ်လို့ရှိတယ်စီမပေါ်လေးတဝက်လောက်ပဲရှိတယ်စီမပေါ်လေးအပန်းနာလေးရှိတယ်စီမပေါ်လေးတုံ့တမာရီသခန်းလောက်ပဲရှိတယ်စီမပေါ်လေးတို့ဒီကပေးလိုက်တာတော့ပြိုးခင်းမယ်လားတချို့လည်းမျိုးလောက်ဗျာစိုက်ခင်းကတော့ကိုယ်အင်ကြကိုယ်တော်ဟုတ်ကလားအဲ့တော့ဒီကနေ့ကအေးမျိုးရတာနဲ့ပြီးဘူးလားရအောင်ပြိုးခင်းနေတယ်ဟောပြီးတော့ဆောင်းမဲတို့ နတ်တလူတို့ဆိုပြီးဟိုမှာလုံးမမြတ်ချောင်းမလားလို့နတ်တလူတို့ကနော်နဲ့ဒီလိုဟိုတော့ဟင်နတ်တလူတို့ကဆက်လာတော့ကြာနော်ဘယ်လိုလားဟင်အာဟုတ်ကဲ့ဘာကြည့်တော့ခင်ဗျာဟင်ဘာကြည့်တော့ခင်ဗျာအာခင်ဗျာ ဒီမှာဘယ်လိုပြိတ်ထားလဲသူမဟုတ်ကြဘူးဟင်ဒီမှာဘယ်လိုပြိတ်ထားတော့မှတ်ပြီးဘူးတင်တယ်ဟင်အဲ့တော့တို့ဒီညာပင်ကြောင့်ပြောတာတော့ဟိုတို့ဒီနှခေါင်းကပြီးဖြစ်ပြက်ကိုရှုတော့မှာဒါငါလုံးရမယ်လို့ဒါလေးပြီးပြီကျွန်တော်မှန်ပါဗျာ။ကိုညာပင်ကိုသိပြီကျွန်တော်မဟုတ်တော့မှန်ပါဗျာ။ဟုတ်ကလားမှန်ပါဗျာ။ဒါလူကြီးနဲ့ဒီလူရောက်တယ်။တမ်းမဟုတ်လားမှန်ပါဗျာ။ဒါလေးအမှန်မရှိတာပဲမဟုတ်လားမှန်ပါဗျာ။ဟုတ်ကလား နေနေမှဖက်တယ်မှဒါရွှေကြီးမှတက်လို့ဒီလိုဖြစ်တယ်ဒါသိနေချင်တာပါဗျာဟုတ်ကလားအဲဒီပြီးရင်ဒီဒါကနေဒီလိုဖြစ်တယ်လို့သိရင်ဒါကိုလည်းလုပ်ရမှာပဲမှန်ပါဟုတ်ကလားမှန်ပါအဲ့တော့သူကတချို့လည်းမျိုးပေါ့ဗျာတချို့လည်းပြူပြီးလိုက်ပြီးမျိုးကလည်းကိုဟာကိုပြူကြပြီးရောပါပြူသမားလည်းကိုဟာကိုစိတ်ကြပြီးရောကဲပြီးပြီ ယောဂီတို့ဟာသခံသိကြတဲ့လူတွေတော့သာသာ